ဒီနေ့2020ခုနှစ်ဩဂုတ်လ22ရက်စနေနေ့ညနေ9နာရီထေရဝါဒကမ္မထထေရဝါဒဓမ္မကမ္မထလမ်းစဉ်အပိုင်း32ဘုန်းတို့ရင်ဘက်ကပြောလာကာနုပဒနာပိုင်းပရိကူလမနတိကာရပပဆိုအသက်ထင်ရှားရတဲ့ခန္ဓာကိုယ်ကြီးကို32ပုံပုံပြီးတော့ အပြစ်မြင်အောင်ရှုတဲ့နေပေါ့အဲ့ဒါပြောခဲ့ပါအဲ့ဒီ32ခုတတအဲ့ဒီစာရွက်လေးကြည့်မယ်နော်32ခုတတစာရွက်လေး32ခုတတဒါကတော့ဘုန်းကြီးတို့ ရအောင်ကြဲရပါတယ်ဒီကမရပဲနဲ့လေဒီကမ္မထံကပေါ်ခတ်တယ်အနည်းဆုံးအသက်ကြီးတဲ့ပုံကိုဆို9ခုလောက်တော့ရအောင်ကြက်ပေါ့နော်32ပုံဆိုတာကပထမဆုံး7အမွေလက်သေးခြေသက်သွားအရေးဒီ9မျိုးတော့အနည်းဆုံးရအောင်ကြက်အဲ့ဒီ9မျိုးရဲ့နောက်အောက်ကတစ်ခုချင်းပွားနီး ဒီ7 days 7 days ကိုအာယုံပြုပြီးတော့ခေါင်းပေါ်မှာရှိတဲ့7 days ဒီဝိသုရိမတ္တကဝဏတော်အစင်းအပြည့်နဲ့နှစ်သက်ဖွယ်ရမကောင်းဘူးဒါမျိုးဆင်ញရမယ်တန်ဌာနာဘုန်းကြီးကဒီမှာအနတ်အစင်းပြည့်အနတ်ရေးတာဂန္ဓတော်အနတ်သက်အနေနဲ့လည်းမကောင်းဘူးတန်ဌာနာတော်ပုံတရံအနေနဲ့လည်းမကောင်းဘူးအာတယတော်ဖြစ်တဲ့အကြောင်းရင်းနော် ရေမကစားတော့တွေစားကြတယ်စားတော့ဖို့ရာတွေကိုကောင်းမွန်မြတ်မြတ်တို့ဖြစ်အောင်ပြုပြင်ကြတယ်ပြင်ဆင်ကြတယ်ပြင်ဆင်ပြီးစားကြတယ်ဒီစားတော့ဖွယ်တွေကလည်းဘုန်းကြီးတို့ပြင်မဲ့မှာကြာကြာထားရင်လည်းပုတ်တိုးတာပါရှာပြားကလွန်ပြီးနောက်ဝမ်းနဲ့ရောက်သွားတယ်စာရင်နဲ့ရောက်တော့စာရင်နဲ့ရောက်ရင်လည်း တညလောက်နေပြီးလဲပုတ်တိုးသွားတာပဲအဲ့ဒီပုတ်တိုးတတ်တဲ့အရာဝတ္ထုတွေကနေပြီးတော့ဝိသုဒ္ဓိမကတော့တာမန်ပြောတယ်ဒီနေ့ဝိဇ္ဇတုတ်တန်ကြပုံပြည့်စုံတယ်ပြောဝိသုဒ္ဓိမကဘာပြောလဲဆိုပါစကဝမ်မီယချက်လိုက်တယ်အဆိုင်နဲ့ရောက်တော့ပါစကဝမ်မီယချက်လိုက်တဲ့ခါကျတော့ဘာဖြစ်လာလဲဆိုတော့ကျင်းသွေးတပုံသွေးသားတွေတပုံသွေးတပုံသားတပုံချင်းကြီးတပုံချင်းငယ်တပုံအဲ့လိုနဲ့အစင်စင် သွေးသားတွေက7နှစ်ဖြစ်လာစာဟာရတွေကဆိုင်နဲ့ရောက်လည်းပုတ်တိုးတာပဲပြင်မဲ့မှာကြာကြာထိုင်လည်းပုတ်တိုးတာပုတ်တိုးတတ်တဲ့အကြောင်းအရာတွေဖြစ်လာတဲ့7နှစ်ဆိုတော့အနန္တလည်းမကောင်းနိုင်ဘူးအစင်လည်းမကောင်းနိုင်ဘူးဒါပြောပါနောက်နောက်တစ်ခုတော့ဩကာသတော်ဒီ7ကဘယ်နာရှိတယ်လဲဒါလေးလည်းကြည့်ဖို့လိုတော့ဗောနော်7က ခေါင်းပေါ်မှာရှိတယ်ဒါလေးကြည့်ပြီးတော့ပြောချင်တာတော့ဘုန်းကြီးတို့တွေဒီကမ္မတန်ဆင်ញင်စီးပြတော့မယ်ဆိုရင်ပထမဆုံးပါခြင်း7အမွေလက်သက်ခြေသက်သွားအရေးသူကတော့ဝိသုရိမတ်တို့ပါတော့ဒီလို၅လုံးတည်းတည်း၅လုံးတည်းတည်း၅လုံးတည်းတည်းအဲဒီ၅လုံးတည်းတည်း၅လုံးတည်းတည်းပေါ့နော်ပထမ၅လုံးတည်းကဆမင်အမွေလက်သက်ခြေသက်သွားရေးဒုတိယ၅လုံးတည်းကအသားကြောရိုးချင်းစီအမျိုး အသားဆိုကြွက်သားကိုပြောတယ်ခွင်နောက်ရိုက်ထားတယ်တော့အသားနောက်မှာကြွက်သားထည့်တာခုယောဂီတို့ပေးထားတဲ့အားတွေကတော့မတွေ့ပဲဖြစ်อืมပြီးတော့အကျော်ဒီကုလုံးမှာကျော်တွေပြီးတော့အယိုးပေါ့အကျော်တွေကနေရိုးတွေဆိုင်းတာတယ်အဲ့ဒီရိုးထဲမှာရိုးရင်းချင်းစီတွေရှိရပေါ့ရိုးရိုးရင်းချင်းစီအညို့ညို့ဆိုကြောက်ကကြောက်ကတို့ဘာလို့ဘယ်နာရှိတယ်ဆိုတရားဆရာဝန်များမှသိနိုင်ပါ ပြီးတဲ့ကကြနှလုံးဒါတွေကိုငါးလုံးတစ်ခုငါးလုံးတစ်ခုကြက်ပေါ့ဆမင်းမွေလက်သက်ခြေဆက်သွားရပြီလားရရင်ခုနတစ်ခုချင်းပွားနေလို့ကြက်နောက်တကအသားကြောရိုးရိုးရင်းခြင်စီအညို့တငါးလုံးတစ်ခုကြက်ရပြီဆိုရင်တော့တစ်ခုချင်းအသားဆိုကြွက်သားတွေသည်ပေါ့အယောဆိုအကြောတွေသည်ရိုးတွေသည်ရိုးရင်းခြင်စီတွေသည်အညို့ကြောက်ကတွေသည်အဲလိုဆင်ញင်ရမယ်ပြီးတော့နှလုံးသက်အမြဲအဖြစ်အဆုပ် နှလုံးပေါ့နှလုံးကတော့ဘယ်ဘက်မှရှိတယ်ပေါ့အသေးဒါဆောင်းနေမေးမှရအသေးကတော့အောက်ပိုက်ပြင်ညာဘက်အမြေးဒီကလေးစားရဲ့ပေါ်မှာ အမြေးပါလေးအုပ်ဖုံးတာပေါ့ဒါအမြေးက ဖြင်းတရရွယ်တရရွယ်ဘယ်ဘက်ပြေးမှာပေါ့တရရွယ်အဆုပ်အဆုပ်ကညာဘက်ပြေးမှာ၃ရက်ဘယ်ဘက်ပြေးမှာ၂ရက်ဒါအဲ့လို၅လုံးတည်းရအောင်ကြက် ရပြီဆိုတခုချင်းဆင်ခြင်ဝိတ္တရိမကတော့ဒီငါလုံးတွေငါလုံးတွေဆင်ခြင်စေခြင်းတယ်အဲ့လိုပြောတာဘုန်းကြီးကတော့အဲ့လိုငါလုံးတွေငါလုံးတွေတွဲလိုက်ရင်ဘယ်နေရာမှာဘာရှိမှမမြင်နိုင်ဘူးမမြင်တဲ့အတွက်အပြစ်မြင်ဖို့ခက်တယ်ဘုန်းကြီးတွေ့ကြုံရတော့တခုချင်းဆင်ခြင်တာပိုကောင်းတယ်ဘုန်းကြီးလည်းတခုချင်းပဲဆင်ခြင်တယ်ဥမာနှလုံးဆိုနှလုံးကိုအဲ့ဒီအောင်စိုက်ပြီးဆင်ညာမှာပြည့်မြောက်အသေးဆိုအသေးတရရတရရ ခုခေတ်ကတော့အင်တာနက်တွေကလွယ်ပါတယ်ဓမ္မကြီးတို့ဓမ္မကြီးတို့တကယ်လို့ကိုယ့်အကူမရှာတိုင်းသားလေးတွေသမီးလေးတွေသူတို့ရှာတယ်သူတို့သိကျွမ်းကျင်တယ်အဲ့ဒီပုံမျိုးရှာကြည့်လိုက်နော်ပြီးတဲ့အခါကျဥမဥသိစာစစ်ဆောင်တော့ဥမာကြီးဘက်ရပတ်ပတ်လည်းမဥမာကြီးရှိတယ်လေကောင်မဥသိနေရှိတယ်စာစစ်အိမ်ဒီဘုန်းကြီးတို့အသေးရတဲ့ခုနတရရွယ်တို့အဲ့နာလေးမှာစာသေးအိမ် စာဟောင်းတော့ဥမာကြီးထဲမှာအုံနောက်ခေါင်းမှာအဲ့ဒီတိုင်အောင်ကဒါကဘုန်းကြီးတို့ပထမဆပင်မွေးလက်သက်ချေတဲ့သွားရဲ့အသားကြောရိုးရိုးချင်းစီအညုတ်နှလုံးအသည်အမြည်ဖြင့်ဆုပ်ဖြင့်တရရွယ်ဥမဥဒေစာရစာအောင်တော့ဒါသမထပိုင်းပဲသမထပိုင်းဆိုတော့ဒီခန္ဓာကိုယ်ကြီးအပြစ်မြောင်ကြည့်ရတယ်အပြစ်မြင်ပြီးဆိုမှဒီခန္ဓာကိုယ်ကိုမချစ်ခင်တော့ပဲနဲ့ဝိပဿနာကိုမချစ်ခင်တဲ့စိတ်တွေဖြစ်လာမှာ မတွေ့တာတဲ့စိတ်တွေဖြစ်လာဖြစ်လာပြီဆိုဝိပဿနာစခန်းသွားတာကောင်းတယ်ဝိပဿနာစခန်းကျတော့ဓာတ်သဘောတွေမြင်အောင်ရှုရအောင်အဲကြောင့်ဆဗင်ကနေဥနောက်ဒီအောင်ပထဝီဓာတ်20နောက်ကရေးတာဝိပဿနာရှုတဲ့အခါကျအဲ့ဒီဟာကျဆဗင်ဆိုမာရာပြောတာတခုတွေ့ချင်းတွေ့ဒါမျိုးပေါ့ပူတာအေးတာအဲ့ဒါဟာပထဝီဓာတ်ရဲ့သဘောပထဝီဓာတ်သူတွေမောပူတာအေးတာဖြစ်သွားပထဝီဓာတ်ကမာရာပြောတာကြမ်းတာချောတာလေးတာပေါ်တာဒါပဲရှိတာ သဲကြေတလိပြီးချွေးသွေးစီခဲ့သဲကြေဒါကအသက်ရဲ့နောက်ကျောင်းမှာရှိတယ်ချွဲတလိဤတွေချွေးတွေသွေးတွေချွေးတွေဒါမြင်ရပါတယ်အစီခဲဆိုတော့ဗိုက်ပြင်ကြီးမှာရှိတယ်နောက်ဟာကျတော့6လုံးတွဲဖြစ်သွားတယ်သဲကြေတလိပြီးချွေးသွေးအစီခဲတရား6လုံးရအောင်ကြက်မျက်ရည်စီကြီးတရွေ့နာစီခြင်းမျက်ရည်ဒါသိပါတယ်စီကြီးဆိုမျက်နှာပြင်ကိုပုတ်ခြင်းအစီကြီးတွေတွေ့တယ်နော်အဲ့ဒါကိုပြောတယ် ထထွေးချွတ်တလေးကတတ္တထထွေးကတတ္တဒါမျိုးမှတ်တာနော်နှက်ချီတို့နော်နှက်ချီတွေကိုနှက်လို့ရေးတာအစေးဆိုတာအယိုးစစ်တွေကြားမှာတခုတခုအဆက်တွေမှာအစေးလေးတွေဒီအစေးတွေချမ်းခန်းချောက်တန်ဒူးနာတာလို့ဘာလို့ဒါဖြစ်တာအယိုးတွေပျက်စီးသွားဒူးနာတာတို့ဟောကျင်းငယ်အာဘောဓ နောက်6လုံးတစ်ပဲ6လုံးတွေကအာဘောဓ12မျိုးလို့ခေါ်ပါတယ်ဒါကဝိပဿနာရှုတဲ့အခါမှာအာဘောဓရဲ့တဘာဝတွေဒီအာဘောဓတဘာဝယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောဒါလေးတွေမြင်အောင်ကြည့်ဖို့ပါအဲ့တော့ဒါကဒီတဲ့အတိုင်းမှတော့နော်ဒီမဆုတွေကြည်ထားမယ်နောက်တစ်မျိုးပြောပါအောင် ဘုန်းကြီးမတ်စုတွေတော့အဲ့ဒီထဲမှာရေးမထောင်နောက်တစ်မျိုးကတော့ဝိသုဒ္ဓောင်ဆရာတော်ကြီးပရမတ္တသူသူရူပဗေဒနိကျမ်းမှာဆပင်မွေးလက်သက်ခြေဆက်သွားရအဲ့ဒီ၅ခုကိုမျက်စိဖြင့်မြင်ကြည့်ပြီးမှတ်သားပိုင်းခြားမယ်နော်ဆပင်ဆိုလည်းကိုမြင်နိုင်တယ်မျက်ခုံးမွေးတွေမြင်နိုင်တယ်မြင်နိုင်တယ်ဆိုတော့ကိုယ့်အကူတော့ဒီတိုင်းမြင်မမြင်တော့မှန်ထောင်ကြည့်မှမြင်တယ် ဟောမျက်တော်မွေးမျက်ခုံးမွေးတွေကျွတ်ကြရင်လည်းမြင်နိုင်နော်ဒီတော့လက်သေးတွေမြင်နိုင်တယ်ခြေသေးတွေမြင်နိုင်တယ်ပြီးတော့ခါကျသွားတွေမြင်နိုင်တယ်အရေတို့ရေပါးတွေမြင်နိုင်တယ်မျက်စိဖြင့်မြင်ကြည့်ပြီးပိုင်းခြားမှတ်သားတယ်မျက်စိဖြင့်မြင်နိုင်တယ်ပေါ့လေဒါကြောင့်အဲ့ဒီအစငါးလုံးဟာဒိဋ္ဌကမ္မထံလို့သူကခွဲပါတယ်ဓာတ်ရိုက်မြင်တွေ့နိုင်တဲ့အတွက်နော်ဆဝင်မွေလက်သေးခြေသေးသွားအရှိ ဒါပါလေဒိဋ္ဌကမ္မထံဒါရမြင်တွေ့ရတဲ့ကမ္မထံလို့ဆိုပါတယ်ကြံတဲ့အသာအကျော်ရိုးခြင်းညိုအဲ့ရနဲ့အဆုံးတည်းအောင်မျက်ရည်စီကြည်တရိနာစီခြင်းငယ်ကြံတဲ့32ခုတာသာ5ခုဖြုတ်လိုက်တာပေါ့နော်ကြံတဲ့အရာတွေကတော့ဆရာသမားတို့သူတစ်ပါးတို့ပြောကြတဲ့အတိုင်းပိုင်ချမှတ်သားမယ်နော်ဆရာသမားတွေက ပြောမယ်ဟုတ်လားအတဆိုတာကြွက်သားကိုဆိုလိုတယ်အကျော့ဆိုတာဘယ်လိုအမှုဓာတ်ပုံမြင်မှုတာလို့ပေါ့လေသူတို့ကပြောတယ်ဓာတ်ပုံပြတာလို့ဆရာသမားပြောတာလို့အဲ့ဒီပြောကြတဲ့အတိုင်းမှတ်သားရမယ်မှတ်သားပြီးတော့မှရှုမှတ်ရမယ်ဒါကြောင့်ကြံတဲ့ကမ္မထံတွေတော့တုဒ္ဒကမ္မထံလို့ဆရာတော်ကြီးခွဲပြပါနော်ပထမငါးခုကပါလေဒိဋ္ဌကမ္မထံမျက်စိဖြင့်ဓာတ်ရိုက်မြင်တွေ့ပြီးရှုနိုင်တဲ့ကိုပါပေါ့ကြံတဲ့ ကြွက်သားအသားကနေပြီးတော့နောက်ဆုံးကျင်ငယ်အထိအဲ့ဒီကတော့ဆရာသမားတွေကပြောပြမယ်ဓာတ်ပုံတွေကြည့်ပြီးမြင်ရမယ်သူတို့ဘာတွေကပြောပြမယ်ပြောပြတဲ့အတိုင်းပေါ့လေဟောအသေးဆိုတာဘယ်ဘယ်ပုံစံပေါ့ဥဆိုတာဘယ်ပုံစံအစာကြီးလို့ရှောင်းနေကြပုံမြင်လွယ်တော့ပေါ့အဲ့လိုပြောကြတဲ့အတိုင်းလိလာထားတဲ့အတိုင်းပိုင်းခြားမှတ်သားအာမယ်ပိုင်းခြားမှတ်သားပြီးရှုအာမယ်ဒါကြောင့်မို့ကြံတဲ့ ကမ္မထန်တွေကိုတော့ဉာဏ်နဲ့ကုဋ္ဌာတာတွေကိုတော့သုတကမ္မထန်လို့ခွဲပါလို့ဒီလိုခွဲသွားလို့အဲ့တော့ဒီကမ္မထန်ကို ရှုမှတ်တဲ့ခါမှာဘုရားရှင်ကိုယ်တိုင်ကလည်းမိတ်ပါတယ်ဘယ်တရားပဲမှတ်မှတ်သောတာနုကတာနံကြာနာတာလေ့လာတာလုပ်ရမယ်နော်ဒီကမ္မထဆိုဘယ်လိုရှုမှတ်ရမလဲဒါတွေသိချာလေ့လာရမယ်နော်ဒီမှာကြီးတို့ဘုန်းကြီးတို့ငငယ်ရလဲဒါဆရာသမားတွေကစနေတရသင်မပေးခဲ့တဲ့အတွက်ဆရာသမားတွေပြည့်မြင်ကြတော့မရှိပါဘူး သူတို့ကလည်းသူတို့ကိုယ်တိုင်ရှုဘူးမှဒါစနစ်တကျသင်နိုင်တော့အဲ့တော့သူတို့သိတယ်လို့သင်ခဲ့ပါတယ်ဘုန်းကြီးတို့ငငယ်တို့ကအဲ့လိုပဲရအောင်ကြက်ခဲ့ရတယ်ဘယ်နာမှဘာရှိမှမသိဘူးကသူတို့ကမှပြောမပြတော့ဒီလိုယူရမယ်ဒီလိုယူလဲဒီလိုဆိုရမယ်ဒီလိုဆိုရတော့ရခဲ့တာပေါ့ရခဲ့တဲ့အကျိုးတော့ရှိပါတယ်ဘာဖြစ်ဖြစ်ခုတော်ကြီးတို့ဓမ္မကြီးတို့သင်္นานသင်္นานသားများအနေနဲ့နံပါတ်1ဒီ32ခုတာသာကမ္မထာကို ရအောင်ကြပါအ ਨੇ ဆုံးမရဘူးဆိုရင်တော့တစ္ဆပစ္စကမ္မတာ အစ၅လုံးကိုရအောင်ကြပါပြီးတော့ရှုမှတ်တဲ့နည်းကိုရအောင်ကြပါ ပြောချင်တာကတော့သောတာနုကတနာဘေကမ္မထဆိုရင်တေချာနာယူပါလေးလာပါသင်ယူပါပြီးတဲ့အခါကျဝဆတာပရိစိတနံနှုတ်ဖြင့်ဗြဟ္မာတို့လေးချက်လောက်ဖောင်းနဲ့ပိန်နဲ့ဆိုရလဲနှုတ်ဖြင့်လေးချက်လောက်တာပဲတကယ်မြောင်ရှုရမှာကထေရဝါယုတဝင်လေထွက်လေရှုမှတ်တယ်ဆိုတာလေ တကယ်လို့ဝိပဿနာရှုမယ်ဆိုရင်ဒီဟာဓာတ်တဘာဝတွေမြင်အောင်ကြည့်ရတာပေါ့နော်ဆိုတာတော့ဝင်လေထွက်လေဒီလိုပဲပြောရတာစဉ္ညာလျှောက်တခါပဲကြည့်လေစဉ္ညာလျှောက်တခါပထမလှမ်းကျင်တဲ့စိတ်ရင်ဖြစ်တယ်ပြီးတော့လှမ်းကျင်တဲ့စိတ်ကြောင့်စိတ်တော်ဝါယောတကြတုံထိုးပြီးတော့ရုပ်တွေစဉ်စဉ်လှမ်းလာအဲ့ဒီဝါယောတနဲ့တူကြံတဲ့ဓာတ်တဘာဝတွေအမှတ်ထားတော့ညာလန်းနဲ့ပယ်လန်းနဲ့ဒီလိုပဲမှတ်ကြတော့သွားတယ်ရက်တယ်ဒီလိုမှတ်ကြအဲ့တော့ပထမဆုံး စိတ်ဖြင့်စိတ်ထဲကအဆိုးလေးထက်မှတော့ဒါကိုမြတ်စွာဘုရားဝဆတ်ပရိစိတာနံနှုတ်နဲ့အလေးချက်လုပ်ရမယ်နှုတ်နဲ့လေးချက်လုံးလုံးနဲ့မနတာနုပိခိတာနုပိခိတာနံတဲ့စိတ်ထဲကနှုတ်နဲ့လေးချက်လုံးလုံးနဲ့စိတ်ထဲကလည်းသူ့အတူဒီဖာမဆင်ញင်ပွားများတာ ဖြစ်လာလိမ့်မယ်အဲ့လိုဖာမဆင်ញင်ပွားများတာဖြင့်ဒိဋ္ဌိယသုပ္ပတိဝိဒါနံပညာအဖြစ် ဒီတဘာဝတရားတွေမှန်တိုင်းထိုးထွင်းရင်သိနိုင်တယ်။ဒါအဲ့လိုလေ့လာမှုလေးတွေအဲ့လိုလေးမြတ်စွာဘုရားကိုယ်တိုင်ဟောတာရှိတယ်။အဲ့တော့ဒီ32ခုတောင်ဆင်ញင်တဲ့အခါမှာအပြစ်မြအောင်ဆင်ញင်ရမယ်။ဆင်ញင်တဲ့အခါမှာချက်၅ချက်ပေါ့နော်။အများဆုံးအပြင်တော့ဒီဝိသုဒ္ဓိမေဗြဟ္မပြောတာတော့ပဲတော်တော်များများရေးကြတာများပါတယ်။ဘုန်းကြီးဗြဟ္မပြောတဲ့ဟာကဝဏ္ဏတော်တန်ဌာဏတော်အဲ့ဒီအရာတွေကတော့ကွဲပြားသေးတယ် နောက်ဒီဝိသုရိမေညွန်တာဓိတာဩကာသပရိစေကဓိတာရမျက်နာဒီဖြစ်တဲ့ဒေတာဩကာသဆိုတဲ့ဖြစ်တဲ့ရပရိစေတာလည်းပိုင်းခြားဘယ်နာမှာရပိုင်းခြားအဲ့သုံးကတူးနေတယ်တူးနေတော့ဘုန်းကြီးအဲ့ဒါသိမကြဘူးတော်တော်များများကမ္မဋ္ဌာန်းစရာတွေ၅ခုနဲ့ရှုခိုင်းတာဘုန်းကြီးနောက်တစ်ခုဝိသုရိမေဖွင့်တာပို့ကြိုက်တယ်ပို့ကြိုက်တော့နောက်တစ်ခုအားကိုဘုန်းကြီးတို့သင်ပေးပါတယ်အခုယောဂီတို့လက်ထက်မှာရှိတဲ့ခုတစ်ခုချင်းပွားများနေအဲ့ဒါကိုဘုန်းကြီးယူသုံးထားပါတယ် နောက်ဘာဘာကြောင့်မို့တရားကြိုက်လဲဆိုကျန်တဲ့တုတ်တွေပါလေထောက်ထားပြပါနော်အဲ့မှာမောနာတော့ကြည့်ပြီးတော့အစင်းစင်းနေနေနှစ်သက်ရှာမကောင်းဘူးဘယ်ရောက်တို့မဆိုပေါ့လေဘုန်းကြီးတို့32ခုတာတာကြည်လိုက်ဘယ်ရောက်တို့မဆိုဘလောက်ပြင်ထားလို့နေနေနော်ဟိုမှာ7ပဲကြည်လိုက်ပေါ့နော်ဒီ7ကိုအနီရောင်ဆုံးမဲ့စိတ်ရောင်ဆုံးမဲ့ကလေးတွေဆိုမျိုးဆောင်ဆိုကြတာအဲ့ဒီ7ကြွကြပြီးစားစရာတွေတွေ့ကြည့်လိုက်မစားကျင်တော့စားစရာပါအိုကလေးဆန်းလာတယ် ဒါကိုကြည့်ပြီးဗုဒ္ဓမင်းတို့ဆရာကြီးနှစ်သက်ဆရာအစင်းလည်းမကောင်းဘူးဒါပြောပါတယ်အနတ်သက်အနေနဲ့လည်းမကောင်းဘူးနော်ဆရာရေမချိုးရင်မလျှော်ရင် နန်းနဲ့မိချိုးရင်လည်းနန်းသားပဲအနတ်သက်အနေနဲ့လည်းမကောင်းဘူးနောက်တစ်ခုကတော့ပုံတရံပေါ့ပုံတရံနဲ့ရှည်ရှည်မြောမြောပေါ့အသက်ကြီးလာဖြူနေတာငယ်တော့မမဲမဲနဲ့နဲ့တပင်နဲ့တွေ့ရင်နှစ်ပင်နဲ့တွေ့ဘယ်သူမှမကြိုက်ပါ အကုန်လုံးမှိုက်ပုံးနဲ့လှည့်ထည့်ရတာဖြစ်တဲ့အကြောင်းရင်ဘယ်ရောက်တုပဲကြည်ကြည်ခုနအစာဟာရအနေဖြစ်လာတာပေါ့စာရပြင်းမဲ့ကြာကြာထိုင်းတဲ့ပုတ်တိုးတာဝမ်းနဲ့ရောက်တဲ့ပုတ်တိုးတာဒီပုတ်တိုးတဲ့ရာဟုတုကနေပြီးတော့အစဉ်စဉ်ဖြစ်လာကြတာဖြစ်ရရဟိုလားခေါင်းဆပင်းဆိုခေါင်းပေါ်မှာရှိတယ်အမွေတွေဆိုတကုံလုံးမှာရှိတယ်အမျိုးလေးတွေပေါ့ဟိုမှာတော့ဖြစ်ရရကိုခွန်ကြီးတို့အာတရာတော်လို့သုံးပါအင်းဖြစ်တဲ့အကြောင်းရောအာတရာတော်လို့သုံးပါ ဒီဖြစ်ရာရာကိုဩကာသတော်လို့နေမှာမိရာအကြောင်းတရားအဖြစ်လည်းကောင်းရှေ့ရှေ့တုန်းကဒါနေတရားတွေအဲ့ဒီလိုမြန်မာပြန်တယ်ဒီအလုံးစုံနဲ့ကြိုင်အောင်မိရာအကြောင်းဆိုဘာမှမသိရတော့ဖြစ်တဲ့အကြောင်းမိတယ်ဖြစ်တယ်ဒါမျိုးတွေသုံးပါတယ်နောက်တရားအဖြစ်လည်းကောင်းဖြစ်တဲ့နေရာပြဖြစ်တဲ့အရာဒါကိုပြောပါအဲ့လိုဆက်ဆုပ်ယွန်းရှာဝဲဖြစ်မြောင်ဆင်ញရပါတယ်အဲကြောင့်မို့နိဗ္ဗာန်လို့ခြင်းရင် ခန္ဓာကိုယ်အပြစ်ကိုမြင်အောင်ကြည့်ဒီလိုမိကြားချက်ရှိတော့ဒါကိုဘုန်းကြီးတို့ကရအောင်လည်းကြက်စီခြင်းနဲ့ရပြီးမှဆင်ញင်လို့ရတာဖြစ်တဲ့အတွက်ဒီမှာဆိုရအောင်ကြက်ပါရအောင်ကြက်ပြီးမှတစ်ခုချင်းတစ်ခုချင်းအပြစ်မြောင်ဆင်ញင်ပါဒါမှဘုန်းကြီးတို့ဒီလိုရပ်ပတ်တွေမှာဆို၅ခုတည်း၅ခုတည်းဆင်ញင်ရင်းနဲ့လည်းဒါဆင်ញင်တတ်သွားမှာပေါ့နော်အဲ့တော့ဒီမှာဘုန်းကြီးဒီနေ့ပြောချင်တာကဒီမတ်စုနှစ်ခုပေးတာပေါ့နော်နောက်မတ်စုတစ်ခုရှိသေးတယ် 32ခုတာဒီတစ္ဆပိဇာကမ္မထံကိုမာဂန်တို့ဆရာတော်ကြီးတို့ဆင်ញင်ထားရှိတယ်အဲ့ဒါကြတော့ငါကြီးကိုမနတ်သာမွေးကြရင်ဆိုတဲ့နောက်တော့မတ်စုလေးတစ်ခုရှိသေးတယ်နော်ဒါကတော့ဆန္ဒနိုင်ဆရာတော်ကြီးများရဲ့သူတို့ကတော့ဆန္ဒနိုင်ဒီဆိုတော့စာတင်တဲ့ပုံစံမျိုး အပြည့်မြင်အောင်ပဲခုနဝိသုဒ္ဓိမက်ဒီလိုဟုတ်လားအစိမ့်နေအနတ်နေပုံသဏ္ဍာန်နေဒီလိုမစင်ញင်ခံဘူး အပြစ်မြင်အောင်မစင်မာကန်တော်ဆရာတော်ဘုရားကြီးကဒါဘုန်းကြီးတို့သင်္ကန်းဝိဆဆိုရင်ဒီဟာလေးကိုချပေးပြီးတော့ခေါင်းရရပါတယ်အဲကြောင့်မို့ဒကာကြီးတို့ဓမ္မကြီးတို့သီလရှင်ဝိချင်းနဲ့သင်္ကန်းဝိချင်းနဲ့ဒါလေးကြောင့်ချက်တော့ဟိုတချို့ဆရာသမားတွေကလည်းချပြီးတချို့ဆရာသမားတွေကလည်းချမပြီးတကယ်တမ်းကျဒါလေးတွေကစနစ်တကျသင်ရမှာနော်အဲ့မှာသူကမာကန်တို့ဆရာတော်ဘုရားကြီးအစ၅ခုကိုရေးတိုင်းငါးဤကိုမှအနန္တမွေးကြံမြဲခိုင်လာသောကောင်းရမမြင် ဆပင်သာရှိ အမွေရှိ၍ဆပင်အမွေပေါ့ရှိသည့်လက်သက်ခြေအသက်နှင့်သွားလဲတထွေအရေးတမျိုးညှိနှံဆိုသည်အသောပုတ်ကြီးပါတကားဒါကြောင့်ဘုန်းကြီးတို့သင်္ကန်းဝိတ္တခါကျခေါင်းဆံရိတ်တကဒါအရေးကြီးတယ်သင်္ကန်းဝိတ္တခါမှာအရေးကြီးတဲ့အပိုင်းနော်သင်္ကန်းဝိတ္တာပဲဖြစ်သီလရှင်ဝိတ္တာပဲဖြစ်အရေးကြီးတဲ့အပိုင်း၃ပိုင်းရှိတယ်လို့မှတ်ထားမယ်နံပါတ်၁ပိုင်းကဘာလို့ ਆ လဲဆိုဆံချတဲ့အပိုင်းပဲ ဆန်ရှားတဲ့အပိုင်းမှာဒီလိုအရင်အရင်ဘဝတွေတုန်းကကိုကဒီကမ္မတာကိုစနစ်ကျရှုတတ်ခဲ့မယ်ဆိုရင်ဆန်ချရင်းနဲ့ရဟနာဖြစ်တယ်အများကြီးတွေ့ရကိုရင်လေးတွေခုနှစ်နှစ်ရွယ်လေးတွေဒါကြောင့်မို့ဓမ္မကြီးတို့ဘုန်းကြီးတွေပါရမီဘုန်းကြီးတို့မမြင်အောင်ယောဂီတို့ပါရမီသင်္นานသူသင်္นานသားပါရမီဘုန်းကြီးတို့မမြင်နိုင်ဒါကြောင့်မို့သင်္ကန်းဝိမဲ့ကြံဘုန်းကြီးတို့တိုက်တွန်းတယ်ကို့အတွက်အကျိုးရှိအောင်လုပ်ပေးတဲ့အကြောင်းရွေးချယ်ပါအာနာဆရာမလို့ဘာလို့ဒီနိုင်ငံဘုန်းကြီးတို့ပြည်ပရောက်တဲ့ပုံပုံများကြအချိန်ကလည်း လူရတယ်လေဟိုမှာဗမာပြည်ပြန်သွားတယ်ဟိုဖြစ်ကြတဲ့ဇံလိုဝက်ပေးလိုက်ကို့အတွက်ဘာမှအထိပ္ပယ်မရှိဘူးဒါကိုပြောလို့တာဘုန်းကြီးကြောင်ယူရမလို့မဟုတ်ဘူးဘုန်းကြီးကြောင်လည်းအာမနာနဲ့သူစနစ်တကျမှလုပ်မပေးတော့မဝက်နဲ့ဘုန်းကြီးကလည်းအဲ့လိုပဲတချို့တကားတွေလည်းမစိုးပါဘူးတချို့ကြတော့ဆရာတော်တပည့်တော်တို့ကသင်္ကန်းဝဲလို့ချင်းတီလာတွေလည်းတေချာလေးလာခြင်းနဲ့တရားတွေလည်းတေချာအထုတ်ခြင်းနဲ့ဒီလိုပြောတယ် များသောအားဖြင့်တော့ဒီတော်တော်များများကဒါကိုစနစ်ကျလုပ်မပေးနိုင်တာများပါတယ်။ဒါကြောင့်ဘုန်းကြီးတို့ရွေးချယ်စေချင်ပါလေ။ဒီတခြားနိုင်ငံရောက်လဲချိန်ကလည်းတန်ဖိုးရှိတယ်။ကိုယ်အတွက်ဒီချိန်လေးကလုပြီးတော့လုပ်ရအားရရလေးသွားပြီးဟိုရအကျိုးရှိစေချင်တယ်။အဲတော့နံပါတ်1ကဒီဆန်ချတဲ့အပိုင်းလည်းရေးကြည့်တယ်မှတ်ထားမယ်နော်။ဘာဖြစ်လို့လဲဆိုရင်ရဟနာဖြစ်နိုင်တယ်။အရိယာဖြစ်နိုင်တယ်။ဒါကြောင့်ဆန်ချရမယ်အရေးကြီးတယ်ပြော။ဒါလေးရအောင်ချက်ထားမယ်။ငါ့ကို ကိုမှနန္တာမွေးကြိုင်မြဲခိုင်လာစွာကောင်းရမမြင်ဆံမင်သာရှိအမွေရှိ၍ရှိသည့်လက်သက်ခြေအသက်နှင့်သွားလက်တထွေအရေတမျိုးညိနှဆိုးသည်အသူပုတ်ကြည့်ပါတကားတကယ်လို့ဟိုဆရာတော်ကြီးဒီကိုဝိတ္တကြောင့်ဆရာတော်ကြီးဆုံးမမခံကိုယ့်ကိုရောင်းကျက်သွားပေါ့ဒါရှိတာဆုံးကကျက်သွားကျက်သွားပြီးမှဟိုမှာဟိုရိပ်ပြီးတဲ့ပုရိပ်နေလို့ကိုကဒါလေးဆင်ញင်းနေဟိုအတန်ထွက်မှာမဟုတ်ပါဘူးကိုကကိုတရားကိုအပြစ်မြင်မှုဒီ7နေဒါက သမထပိုင်းပေါ့ဗျာအောက်မှာကြဝိပဿနာပိုင်းပေါ့ဆယ်ပြမွေးညင်ရိုးရင်းချင်းစီသွေးပြီကမှစသည်ထိုထိုပုဂ္ဂိုလ်တ attva သူငါမဟုတ်ရုပ်တာဟုတ်ကဲ့ဆက်ဆုပ်ယုံဖွယ်မတင့်တယ်ဒီတကယ်အတုပါပါတကားတကယ်တမ်းကျတော့ဒါကဝိပဿနာပိုင်းကိုပြောတာပါဒီ7နေမွေးတွေကိုဓာတ်သဘောတဘာဝမြင်အောင်ရှုရဓာတ်သဘောဝသဘာဝမြင်ပုဂ္ဂိုလ်တ attva ငါသူတော်မဟုတ်ဘူးဓာတ်သဘာဝတတ်တတ်ပဲရှိပါသလားဒီလိုမြင်အောင်ပွားခိုင်းတော့ အောက်ကတော့ဝိပဿနာပွားနည်းပဲခုနကတထသက်သက်ပွားလည်းရပါတယ်ပြီးမှဝိပဿနာရှုခြင်းလည်းရှုဒီနှစ်ခုလုံးကြက်ခြင်းလည်းကြက်ထားပေါ့ဒါကတော့ဘုန်းကြီးတို့အ ਨੇ ဆုံးခုနကတဆပစ္စကမ္မထံပေါ့ခုနကမဆုလေးပေးခဲ့တယ်ကေတာလောမနခတနာတဆောဆပင်ဝိလက်သက်ခြေသက်သွားရီဒါလေးကိုရည်ရွယ်ပြီးတော့တောင်းမြမကတော့ဆက်ပြီးတော့ပရမလင်္ကာလေးရေးခဲ့ဒုတိယလင်္ကာဘယ်သူကရေးထားမှမသိဘူးဘုန်းကြီးလည်းမှတ်ထားတာရှိတယ် လိုက်ရှာတော့ခုအကိုကပြမလို့လိုက်ရှာတော့ဘယ်သူမှမေးလို့မရဘူးဖြစ်။နောင်တော့တွေ့ကောင်းတွေ့မယ်။အောက်ကဘယ်သူရေးထားမှမသိဘူး။စပင်မွေးငင်းရိုရင်းချင်းစီသွေးပြီကမှ စာတိထို့ထို့ပုဂ္ဂိုလ်တတော်ဟာသူငါမဟုတ်ရုပ်တာဟုကိုဆက်ဆိုးယုံပွဲမတင်တယ်ပြီ။တကယ်အတုပါပါတကား။နောက်တော့သူကအတုပါဆိုတော့သမထကမ္မဋ္ဌာန်းနဲ့ပြန်ဆုံးတတ်တာ။တကယ်တမ်းကျတော့ဆိုရမှာတော့ဓကမ္မဋ္ဌာန်းမြောင်ကြည့်ခုနကတဘာဝတွေဟာ ဓာတ်တွေမြင်သွားငါးသီးပါးယောက်ျားမိန်းမပျောက်သွားနိုင်တယ်ဒါကိုပြောချင်ပုဂ္ဂိုလ်တ attva ပျောက်သွားနိုင်တယ်ဝိပဿနာရှုတယ်ဆိုတာကသဘာဝမြင်ကြည့်ရသဘာဝမြင်ရင်ပညာကပျောက်တာပဲငါးသီးပါးယောက်ျားမိန်းမသဘာဝမကြည့်နိုင်တဲ့ရွေတော့ဘုန်းကြီးတို့တွေပညာမပျောက်ဘူးဒါကြောင့်ဘုန်းကြီးခဏနာတိုက်တွန်းပါလေဘုန်းကြီးတို့ကိုယ်တိုင်လည်းဒီတရားတွေအတူတူလဲခဲ့ဘူးတယ်ဘာရှုမှရမှန်းလည်းမသိဘာမြောင်ကြည့်ရမှန်းလည်းမသိဒါနဲ့အချိန်နဲ့တားကြီးကုန်ခဲ့တယ် နောက်တော့ဒကာဓမ္မတွေလည်းအထုတ်တဲ့ပုံကလည်းကိုချင်းစားတယ်ကိုတရားစကားကြောင့်နော်ဒီလိုမဖြစ်အောင်တဏှာများသင်ပေးမှာပဲဒီလိုစိတ်ကူးရှိတော့ဘူးနော်အဲတော့ဒါကဘုန်းကြီးတို့တဆပစ္စကမ္မတာရှုနည်းလို့ခေါ်ပါတယ်နော်ဒါကသာဝေပရိယတ္တိနယ်ကသုံးတဲ့ရှုနည်းဘုန်းကြီးတို့ဓမ္မနယ်ကဝိပဿနာနယ်ပဲပဲမှာတရားနယ်ပဲပဲမှာရိတ်တာနယ်ပဲမှာရှုနည်းကခုနလိုပဲတစ်ခုတစ်ခုကို၅မျိုးနဲ့ပြည့်မြောက်ဆင်ញင်နိုင် ဒါကိုလည်းရအောင်ကျက်လို့ရတယ်ခုန၅မျိုးပေါ့ခင်ဆပင်မွေလက်သက်ခြေဆက်သွားရည်ဒါကိုကိုယ့်အကုံမှာဆပင်ရိပ်ပေးတဲ့ကောင်ကျဆပင်တွေဒီခေါင်းပေါ်မှာကျဆပင်တွေဆင်းနာပြင်လည်းကောင်ပုံသနာပြင်လည်းကောင်ဖြစ်တဲ့အကြောင်းရင်ဖြစ်ရရပြင်လည်းကောင်ဘာမှနှစ်သက်မြတ်လို့ရမရှိပါဒီလိုလဲဆင်ញင်လို့ရဒါကြောင့်မို့ဆန်ချဒီသင်္ကန်းဝိတ္တပံသီလရှင်ဝိတ္တဆန်ချတဲ့ပံအရေးကြီးတယ်ဒီတစ်ချက်မှတ်ထားနော်ဒုတိယပံကျတော့ အဲဒီလရှင်တွေကတော့သိမလို့ဒုတိယပိုင်းကျတော့အဲဒုတိယပိုင်းကျတော့အတူတူလိုပါတတိယပိုင်းမှမလိုပါဒုတိယပိုင်းကျတော့ဒီဝိယုံကိုကိုဝိမဲ့သီလရှင်ကိုစုံသုံးဖို့ကိုရင်ပေါ့ဒါတွေကိုတန်ခါထံကခွင့်ပြုချက်ယူပြီးတော့ဝတ်တာအဲဒီလိုလိုကဒီစားစရာတောက်စရာမရှိလို့ဝတ်တာမဟုတ်ဘူးလိန်လေ မင်းပြစ်ထံနေတင့်လို့ခိုးဝတ်တာမဟုတ်ဒီမှာတန်ခါထံကတရားခွင့်ပြုချက်ယူပြီးဝတ်တဲ့သဘောသိအောင်လို့ဥမာဒီမေတ္တာနန္ဒဘုန်းကြီးတို့ဒီလာဝတ်တဲ့ဆိုအကြီးဆုံးမထေရကြီးကိုဒီကိုသင်္ကကကပ်ပြီးတော့ပြန်ယူပြီးမှဝတ်ရတန်ခါထံကတရားဝင်ခွင့်ပြုချက်ယူတဲ့သဘောမျိုးပဲတန်ခါခွင့်ပြုချက်ရပြီးမှဝတ်တယ်ခိုးဝတ်တာမဟုတ်လိန်ဝတ်တာမဟုတ်စားစရာတောက်စရာမရှိလို့ဝတ်တာမဟုတ်ဘူးဆိုတာသိစေလို့အဲ့ဒီချက်ကလည်းအရေးကြီးတယ် သံဃာလောကအတိမပြုပြီးမှဝတ်ထားတဲ့သီလရှင်သံဃာလောကမှာအတိမပြုပြီးဝတ်ထားတဲ့ကိုရင်တာမဏေယဟန်ဒါမျိုးသိဖို့အတွက်သင်္ကန်းတွေတောင်းတာသင်္ကန်းဟုတ်လားဆရာသမားကြီးလှူရတယ်လှူပြီးမှပြန်တောင်းတာသင်္ကန်းတရုံခွင့်ပြုချက်ဘုန်းကြီးဝတ်တယ်ဆိုဘုန်းကြီးဆန္ဒတန်ဝတ်တာမို့ဒီเจ้าတိုက်ရရှိတဲ့တန်ခါကိုစာဝတ်ပေးတာပေါ့ဒါလေးနားလည်ထားပေါ့နော်အဲကြောင့်အရေးကြီးတယ်လို့ပြော နံပါတ်3အရေးကြီးတဲ့ဘိုင်းကတော့နံပါတ်3အရေးကြီးတဲ့ဘိုင်းကတော့ဘာလဲဆိုတော့ဒီတဏ္ဍကုံ3ပါးကိုတဏ္ဍကုံ3ပါးရွတ်ဆိုတဲ့ကသီလရှင်လေးတွေじゃပြဿနာမရှိဘူးဗျကိုရင်တွေရဟန်းတော်တွေじゃဒါပြဿနာရှိလာတယ်ဒီအတန်10မျိုးနဲ့ပြီတော့တဏ္ဍကုံ3ပါးကိုရွတ်နိုင်ရမယ်နေ10မျိုးပေါ့အနည်းဆုံးကတော့လေးတာလေးတာပေါ်တာပြီးတဲ့ခါကျ ဗိဒ္ဓဖွင့်တာဒါတွေပြီးတော့10မျိုးရှိတယ်ချို့တန်ကိုရှည်ရှည်ယူရချို့တန်တူတူယူရချို့တန်ပြင်းပြင်းချို့တန်ရော့ရော့ချို့တန်လေးလေးချို့တန်ပေါ့ပေါ့ချို့အတန်ကတချို့စကလုံးကပေါင်းရချို့လုံးကဖြတ်ရချို့စကလုံးကဟိုနှာခေါင်းတန်ပေါင်းရတာဒါမျိုးတွေအတန်10မျိုးရှိတယ်ချို့ကတစ်ခုတစ်ခုဖြတ်ရအဲ့လိုမျိုးတွေအဲ့ဒီလိုတွေလေးလာထားလေးလာမှဒီတရကုံသုံးပါပြီးပြီးတသာရုပ်လို့ရတယ် များသောအားဖြင့်ဘုန်းကြီးကြားဘူးတလောက်ကသူတို့တော်တော်များများကအဲ့ဒီလိုအကုန်လုံးမရွတ်ဖဲနဲ့အတန်ပြင်းတာတစ်ခုလောက်ပဲသတိထားကြတာများတယ်အတန်ကပြင်းပြင်းထန်ထန်တစ်ခုတည်းလေးလေရွတ်ဖတ်တယ်ကျန်တာတွေရော့သွားတာပေါ့အဲ့လိုမျိုးဖြစ်တယ်အဲ့တော့ဘယ်အခရာဘယ်လိုရွတ်ရမလဲဆိုတာဘုန်းကြီးတို့စာပေစိက္ကမှာရှိတယ်ဗျဘုန်းကြီးတို့နိုင်ငံမှာဒီကနေ့ချိန်ထိအတန်နေ ဟိုစာဝေတွေတော့ပြောကြတော့ဗောနော်ကိုယ်အောင်မရောနိုင်တာတွေရှိတယ်နော်ဥပမာလေးဒီကကြီးတို့တို့မိုက်တို့ဒီမှာသင်္นานတွေသင်္นานတွေကြာဝနာဝဖြစ်အောင်ပြောပြပါမအတန်တူအခါတွေဘုန်းကြီးတို့နိုင်ငံမကြီးဂန်းငယ်နဲ့ဂါကြီးဂန်းငယ်လည်းဂါပဲနော်ဂါကြီးလည်းဂါပဲဒါမျိုးပေါ့စာခွဲစာမြင်ဆိုဇာပဲကျွတ်ထားပဲအဲ့ဒါတာတယ်ပြီးတော့ဓာရင်ကောင်ဓာရင်မဟုတ်ဓာဓာတွေတောက်ချိုက်လည်းဓာပဲမကွဲဘူးဗျ ဘာတွေချိုက်ပါကုန်လဲဘာပဲဒါမျိုးတွေတကယ်တကယ်ကြတော့ကွဲတယ်ဗျဒီအိန္ဒိယတို့ဒီဟိုတို့အဲ့လိုပုဂ္ဂိုလ်ဒါသူတို့နိုင်ငံကနေတရားတွေကလာတော့အဲ့ဒါလားသူတို့ကြတော့နားထောင်ကြည့်ကွဲတယ်ဘုန်းကြီးတို့စီကမကွဲဘူးနော်ဂန်းငယ်ပထမဂန်းငယ်ဂါကြီးဆိုပထမအတန်ကတာမန်တာမယ်ဒုတိယခေတာပထမခေတာဒီအတန်တွေခေတာနှလုံးနှလုံးတွေ့လာရင်ပထမခေတာကတာမန်တာမယ် ဒုတိယတန်ကဟာတန်ပါနဲ့ပြင်းပြင်းရောဂါဂဟအဲ့လိုမျိုးတွဲရတယ်သူသူအိန္ဒိယလိုပါလို့ဒီလိုအဲ့လိုမျိုးပုံကိုယ်တွေသူတို့အတန်နားထောင်ခြင်းတိတ်ခွဲဒါမျိုးတွေပေါ့ဇာဝဲဆိုတဲ့စာလို့စာရင်ဇာဝဲဇာမင်ဆိုညာပေါ့သူကဘုန်းကြီးတို့စာပေမှာတော့ဝက်လို့ခေါ်တယ်ငါးလုံးတစုငါးလုံးတစုအဲ့ဒီစာလုံးဆိုတဲ့စာလို့စာရင်ဇာဝဲဇာမင်ဆိုညာအဲ့ဒီစကလုံးကတော့ဒီ international တန်တွဲနဲ့လုံးဝကွဲသွားတယ် စကို international ကြစရင်ကိုချဇာဘဲကိုဂျဇာမြင်စရာကိုဂျဟဂျဂျဟလို့ဒီလိုခွဲတယ်ဘုန်းကြီးတို့ဆရာဇာဇဟပေါ့ဒါရင်ကောင်ဒါရင်မို့ဒါဒဟပရမအတန်လူအက္ခရာနှလုံးနှလုံးတွေ့လိုက်မှတ်ထားဖို့ပရမအက္ခရာကတာမန်တန်ရွတ်တယ်ဒုတိယအက္ခရာကဟတန်လေးပါမယ်ပြင်းပြင်းလေးယုံမယ်ဒါလေးမှတ်ထားမယ် ဓာတွေဆိုရင်ဓာဓာတ်ချိုက်ဆိုဓဟဘာချိုက်ဆိုဘာတာမန်တာဘာကုန်းတာဘာဟအဲဒီမှာရွတ်တဲ့နေရာလည်းအများကြီးတန်ခေါဆိုတန်ခဟောအဲ့လောက်ထိရွတ်မှဒါကတော့စီကံလေးနဲ့ညီတာပေါ့လေတော်တော်များများတော့ပြင်းယုံလေးပဲသိလိုက်တာပေါ့အဟံဘန္ဒီအဟံဘဟန္ဒီအဲ့လောက်ထိသွားတယ်ဗုဒ္ဓံတရံကိစ္ဆာမိရတိုင်းတိတိလေးလေးဆိုရင်နှာခေါင်းပဲယူရတယ် မတ်တနဲ့ရေးရင်ပါဇက်ဖွင့်ယူရတာလို့ရေးကြည့်တာတော့လေးတာပေါ်တာနဲ့ဘွဲ့နာပိတ်တာဒါလေးလေးမျိုးတော့ပီတောင်းရွတ်နိုင်ရင်လက်ကုန်ပြီးတယ်လို့ဒီလိုဆိုတော့ပေါ့ခါလဲလို့ဗုဒ္ဓန္တရာကိစ္ဆာမိဓမ္မန္တရာကိစ္ဆာတန်ခန္တရာကိစ္ဆာမိဒီလိုလေးရွတ်ပြီးတော့ကိုဝင်ဝေးလို့မရပါဘူးတာမန်ကံဝါလေးဖတ်ပြီးတော့ရဟန်းခံလို့မရပါဘူးအဲတော့ဘုန်းကြီးတို့ဒီမှာပြောချင်တာကဒကာဓမ္မတွေကဘုန်းကြီးတို့ဒကာဓမ္မတွေကတော်တော်ရိုးပါတယ်ရိုးသားမှုရှိလွန်ကြည့်တယ် ဟာတို့ကဝါဝါမြင်ကိုးကွယ်ရမှာပဲဆိုတဲ့စကားလုံးတွေအများအားပြောတယ်ဝါမြင်ကိုးကွယ်ရင်တော့နွားလည်းဝါမြင်သွားကြောမြပုံစံမျိုးဒါခါရရန်ပြောတာပါအဲ့လိုမျိုးတွေပြောတာရှိမဟုတ်ဘူးနော်ဘုန်းကြီးပဲဖြစ်ပဲဘုန်းကြီးတွေးလို့နေနေကိုကဒုံဘသွားဝတ်တယ်ဆိုအကျိုးရှိခြင်းလို့ဝတ်တာဗျဝတ်ခြင်းတဲ့ခါကျ तू ကတာမန်ရှံဃာလေးကိုဝင်ဝတ်ပြီတာမန်ရှံဃာလေးရံကပြီဘာမှရဟမဖြစ်ဘူးဗျအဲ့ဒါကိုပြောချင်တာရှင်းတော့ မန္တလေးမှာနာမည်ကြီးဆရာတော်ကြီးစာချဘုန်းကြီးရှိတယ်ဖရာကြီးပဲအတိုင်းမှာဆရာတော်ဥယံကုံတဲ့ဆရာတော်ဥယံကုံကဘလို့သိကူလဲဆိုတော့တော့ဘက်မှာရံပြစ်တဲ့ကိုယ်လေးတွေသူ့เจ้าနဲ့စာတင်လာအကုန်ပြန်ရံခံပြီးတော့စိတ်မချလို့သူ့เจ้าဘုန်းကြီးအဲ့လိုကိုချတာဆရာတော်ကြီးသူကလည်းစာရပေတာဆိုပြီးမှလည်းမပြောရဘူးလေမင်းတို့စိတ်မချဘူးလေတော့เจ้าရံခံလာဒီကတော့ခုနကမွာမဖတ်တဲ့ရံမဖြစ်ဘူးပေါ့ဗျာရံမဖြစ်တဲ့အခါကျတော့မင်းတို့အဓိပ္ပာယ်မရှိဘူးပေါ့ အဲဒါကြောင့်အဲ့ဒါပါပဲနော်တကယ်ကိုဒကာကြီးတို့ဓမ္မကြီးတို့ဗမာပြည်သွားပြီးဝတ်ကြမယ်ဆိုရင် အကျိုးရှိအောင်ဝတ်စေခြင်း ਨੇ ဒီဆမင်ရိတ်တဲ့ကေတာဒါကြောင့်အရေးကြီးတယ်နော်သင်္ကဝိဒကဆမင်ရိတ်တဲ့ပိုင်းအရေးကြီးတယ်နောက်ပြီးတော့ကကြသင်္ကန်း တောင်းတာယူတာအရေးကြီးတယ်သင်္ကန်းဝိတော့နောက်တစ်ခါကျတော့သရဂုံသုံးပါးချပေးတဲ့ပိုင်းကမ္မဝဖတ်တဲ့ပိုင်းတွေရေးကြဒါသင်ထားမှရတယ်မသင်ထားလို့မရဘူးဗျဒါကိုပြောချင်တာ မတင်ထားဘဲနဲ့ဝါမြင်ခိုးွယ်တယ်ဆိုတဲ့စကားလုံးနဲ့သွားပြောလို့မရဘူးအဲတော့ပထမဆုံးဒီမှာဒီကကြီးတို့ဒီမကြီးတို့ကဗမာပြည်သွားရင်လည်းဒီဟာလေးလောက်တော့အနည်းဆုံးကြက်ထားမယ်နော်ဘောကငါးကိုမှနာတာမွေးချိုင်းဆိုတဲ့အလေးအဲဒါလေးလည်းရအောင်ကြက်ထားဖို့ကြက်ပြီးတော့မှသွားသင်္ကန်းဝယ်ပေါ့ဒါဆိုရင်တော့ငါးကိုမှနာတာမွေးချိုင်းမြဲခိုင်တော့ကောင်းရမယ်မြင်ဆပင်သာရှိအပွေရှိ၍ရှိသည့်လက်သက်ခြေသက်နဲ့သွားလက်တထွေ ရေတမျိုးညှိနှံဆိုသည်အသောပုတ်ကြီးပါလေက ခုနဘုန်းကြီးတို့ခေတံလောမနခဒနာတဆော စပင်မွေလက်သက်ရှိတဲ့သွားရည်အဲ့ဒီ၅ခုကိုအပြစ်မြင်အောင်ရှုတာပါပဲဒီမှာတော့သူကတော့အပြစ်မြင်ဖို့တစ်ခုပဲတုံးသွားတယ်ဆရာတော်ရဲ့ခုနလိုဝိသုဒ္ဓိမဲ့ညွန်တဲ့အတိုင်းလုံးမသွားဘူးเนาะဒီတော့နှစ်ခုလုံးလုံးနိုင်ပါတယ်မှတ်ထားဖို့ကဘုန်းကြီးတို့ယဟန်တော်တွေပို့ရေးကြည့်တယ်သီလရှင်တွေရှားလေးတွေရေးကြည့်တယ်ဘေကုသာမဏေတွေရေးကြည့်တယ် ဒါကဘုန်းကြီးတို့အများအားခေါင်းရိပ်နေရတာလေခေါင်းရိပ်နေတော့ရိပ်တိုင်းရိပ်တိုင်းဟာဆင်ញင်နိုင်ကောင်းတယ်တော့စကလေးကဒီကမ္မဋ္ဌာန်းနဲ့စလာတာစကမ္မဋ္ဌာန်းနဲ့စရွတ်သိမ်းမှမပြီးတော့စမှန်းတော့မသိပါဘူးဒါကြောင့်ဘုန်းကြီးဒီဘေကုနေမာတွေထိုင်ဝမ်တို့ကတော့သွားတရားပြရင်မင်းတို့ကတော့စဝိတ္တရုံကလည်းသုံးလာတဲ့ကမ္မဋ္ဌာန်းကိုမေ့နေကြတယ်လို့ပြီးတော့ဝိပဿနာပြောလို့ပြောဟာဒီပြောလို့ကဝိပဿနာပဲရှုတယ်သမထမရှုဘူး အဲသမထငါတို့သင်တာမဟုတ်ဘူးဘုရားရှင်ကလိုအပ်လို့သင်ပေးတာဘုရားရှင်လက်ထက်ကနေဒီကမ္မထံကိုရှုရင်းနဲ့ရဟနာဖြစ်တာတွေအများကြီးရှိတယ်အဲ့ဒါလေးဆက်ပြောမယ်နော်အဲ့တော့ဒီတစ္ဆပစ္စကမ္မထံအခြေခံ၍ရဟနာဖြစ်သွားကြတော့တာမဏေများဆိုဘုန်းကြီးခေါင်းစည်းပေးတာအဲ့ဒါလေးဒီနေ့ပြောပြမယ်နော်တော့ဆိုပြောပြချင်တာကတော့ဒီ ကောသမီမြို့ကဒိဋ္ဌမထေရဲ့တပည့်တာမဏေလေးတစ်ပါးအကြောင်းပါကောသမီမြို့ကောသမီမြို့မှာကောတိတောင်အကြောင်းဆိုရှိတယ်အဲ့ဒီမြို့မှာကောသမီမြို့သားတယောက်ကရဟန်းပြုအဲ့ဒီကောကောသမီမြို့ကောတိတောင်အကြောင်းမှာသင်သုံးတယ်ဝါကျုတ်တခါကျတော့သူကတကာတူကနေတိဆွေရိတ်သင်္ကန်းနေလာလူတိဆွေရိတ်သင်္ကန်းနဲ့တူတယ်ထောပါတို့တင်းလဲတို့ စရုပ်လူလောက်လို့ရရတော့ဒါတွေကခုနှစ်ရက်ကြီးတိမ်ကောင်းတယ်လာလူတဲ့ခါကျတော့ဒီကတော့အိမ်မှာဂေါတိတောင်ရောက်ဆိုတော့ဂျန်တဲ့တန်ဃာကြီးကပ္ပယကြီးခြေကောင်းရှိနိုင်တယ်သူကဂေါတိတောင်မြို့အဲဂေါတာမြို့မြို့မှာအနီးမှာရှိတဲ့ကျောင်းတဲ့ကျောင်းဖြစ်ဖို့များတယ်ကျောင်းနာမည်မတွေ့ရဘုန်းကြီးကဂေါတိတောင်လို့သွားပြောရင်းဘာဖြစ်လို့လဲဆိုခုနကကျောင်းကြီးတွေကကပ္ပယရှိနိုင်တယ်အဲ့တော့သူက ကျောင်းငယ်တကြောင်းဖြစ်မှာပေါ့အဲ့ဒီမှာသတင်းသုံးနေတော့ဝါကျွတ်တဲ့ခါကျကြီးညိုတဲ့တခါတခါလုံးမတွေကတိဆူရိတ်တွေထောပါတွေတင်းလဲတွေပေါ့လေစရုမလူသဘောမျိုးအားတွေလာလှူတယ်ဒီလိုတဲ့ခါကျတော့ဒီရှင်မြတ်ကြီးကသင်္ကန်းတော်ဒုက္ခမုံရပါတယ်တိဆူရိတ်တို့ဘာလို့ဒါကောသိနေကြံတဲ့ထောပါတင်းလဲစားရည်တဲ့ဒါတွေကြလူမခံဘူးလူမခံတော့တခါမေးတယ်ရှင်ဖျားဘာဖြစ်လို့လူမခံလဲဟာဘုန်းကြီးမှာကပ်ပြမရှိဘူးဒီလိုမေးတယ် ပြောဟိုတကားလည်းကြီးညိုတာကြီးညိုတော့ကပ္ပိယတာမဏေမရှိဘူးကပ္ပိယမရှိဘူးတာမဏေဒီဒါတွေကိုသိမ့်ဖို့ခိုင်းဖို့ရတာမဏေလည်းမရှိဘူးလို့ဒီလိုမိတ်တယ်အဲ့တော့တကားကဒီဆရာတော်ကြီးတိတ်ကြီးညိုတာကြီးညိုတဲ့ကကြဘာလို့လဲသူ့မှာသားလေးတယောက်ရှိတယ်ခုနှစ်နှစ်အရွယ်ကရှိတဲ့သားလေးကိုဒီရှင်မြတ်ကြီးထာမှာတာမဏေပြုတ်ပေးဖို့အထေမြတ်ကြီးကအနန္တလိုက်တာပဲ အနာလိုက်တော့ဒီမတိရသူငယ်လေးဒီသူငယ်လူငယ်လေးခလေးလေးခုနှစ်နှစ်အရွယ်ကြီးတဲ့ခလေးလေးကိုတဆပင်စကပ္ပဏသင်ပေးတာဗျာသင်ပေးနဲ့ဒီသင်ပေးနဲ့ရိတ်တယ်ပြီးတော့ဝိပဿနာပြောင်းနေပါတခါလေးပြောင်းတဲ့သဘောရှိပါတယ်ခုနကငင်္ဂါလေးနှစ်ပုတ်ရအောင်ကြက်ထားပြီးတော့ကရဝိပဿနာဆက်ဗြဟ္မာဟိုတမ္ထအနေနဲ့ဆင်ခြင်နဲ့ခေါင်းရိတ်တယ်ဆိုတော့ဒီခေတ်မှာနည်းနည်းမြန်တယ်ရှေးတုန်းကတော့ကြာရရပုံညာ ဒါကလည်းတုံတုံဘိုးကြီးတို့ငယ်ငယ်တော့တော်တော်ကြီးခံရရတယ်ဓမ္မောက်ကတုံတုံနဲ့ကောင်းကိုနားတယ်သွေးတွေလည်းကိုရွှဲအဲ့လိုမျိုးတွေပေါ့လေအကြာကြီးရရတယ်အကြာကြီးတော့လေခုနသမတပဲယူယူဝိပဿနာပဲယူယူကြာကြာရှုချိန်ပို့ရမှာပေါ့လေအဲဆန်ချပေးရင်လည်းဒီကမ္မထံကိုသင်ပေးတာဗျသင်ပေးနေဆန်ချညကိုင်းလေးကလည်းခုနှစ်နှစ်အရွယ်လေးရှိသေးတာနော်အဲ့မှာဆန်ချရင်းနဲ့ဒီကမ္မထံဆင်ញင်စီးရမ်းတာ ပြီးလည်းပြီးရောဆံလည်းချပြီးရောပရိသမိတာမေကနဲ့ပရိသမိတာနဲ့တကွာယဟန္တာဖြစ်တယ်ပရိသမိတာဆိုဘုရားတရားတော်တွေအကုန်လုံးသိတာနော်အဲ့ဒီဘုရားတရားတော်တွေတချို့ကယဟန္တာရိုးရိုးပဲဖြစ်တယ်ဘုရားတရားတော်တွေသိကျင်ပြန်သင်ရတယ်ချို့ပုဂ္ဂိုလ်တွေကခုလိုသင်တန်းတွေတက်ခဲ့တယ်လေးလာဘူးတယ်ဆိုရင်နော်ဒီယဟန္တာဖြစ်တဲ့ဒိုင်းပဲဒီဘုရားတရားတွေလည်းအကုန်လုံးရပါပရိသမိတာမေကပါဠိတော်ဘုရားတရားတော်အကုန်လုံးသိသွားထိုးထွင်းသိသွား ဒါပေမဲ့လို့သူ့ဆရာကြီးကတာမန်လေကိုရင်လေးကတော့ဒီကားလေပိဋကမိတမယ်ပတ္တနဲ့တကွာရဟန္တာဖြစ်သွားခုနကအဲကမ္မထံရှုနည်းကနှမျိုးလုံးရှုပါတယ်။မာကန္တောဆရာတော်ဘုရားကြီးပြောသလိုလဲကိုယ့်အကိုရှုနိုင်တယ်။ခုနလိုတခုချင်းအသေးစိတ်ပေါ့နော်။အစင်းအနံ့ဒါတွေလည်းမြင်အောင်ရှုနိုင်တယ်။ကိုယ်ကြိုက်တာရှုပါ။ဒီမှာတော့တာမဏေငယ်ကတော့ ဒီဘယ်လိုရှုရတော့မပါဘူးတဆပြစ္ဆကမ္မနာဆင်ញစီပြိုင်းနဲ့ကောင်းရည်ဆန်ချတယ်ဆန်ချပေးဆန်ချပြီးတဲ့အခါမှာဒီတာမဏေငယ်လေးဟာပရိသမီတာ၄ပါးနဲ့တကွာယဟန္တာဖြစ်သွားတယ်ပရိသမီတာပတ္တာယဟန္တာဖြစ်သွားတယ်ဒါပြောတော့ဒီမထေမြဟာသူ့ရဲ့ကိုင်လေးရဲ့ဥပိ္ပဇေဆရာတော်ကတိတ်တာမထေလို့ခေါ်ပါဒီမထေကဒီတာမဏေငယ်လေးနဲ့တလခွဲမြဒီကောတာမီမြို့မှာ ရှိတဲ့အကြောင်းမှသတင်းသုံးနေတယ်ပြီးတဲ့အခါကျဖရာစီကိုကတော့ကိုသွားကြတယ်ကတော့ကိုသွားတဲ့အခါကျဒီတာမဏေကိုသူ့ပစ္စည်းတွေပေါ့လေသင်္ကန်းတွေပြိခရာတွေပါအောင်ပေါ့တာမဏေလေးကိုတဲခိုင်းတယ်လို့ဆိုပါတယ်အထုပ်သေးသေးလည်းဖြစ်မှာပါခလေးဆိုတော့ကိုရင်ကိုရင်လေးဆိုတော့မြာကြီးကြီးလည်းယူချင်မှယူမှာပါအဲတော့တာဝတိမြို့ကိုသွားကြတယ်တာဝတိမြို့သွားတဲ့အခါရှေ့ရှင်းတော့ကကြာဒီလိုလမ်းမဆက်သွယ်ရမကောင်းဘူးဗျအကြာကြီးသွားအောင် လန်ခုလာမှာကြောင်းတစ်ကြောင်းကိုတဲခိုကြတယ်အချိန်မှာညမိုးချုပ်တဲ့ချိန်မှာရောက်ပါတယ်ရောက်တော့ကြောင်းကဘုန်းကြီးကနေရာဒီပဲညွန်ပြနိုင်တာပေါ့လေအဲ့ဒီမှာသူတို့အိဘုတ်နေရာတန်ရှင်းတွေလောက်ကြညင်ကလည်းတိတ်နဲ့နေလိုက်ခါကြတော့ကိုင်းလေးကသူ့အတွက်အိဖို့ရတန်ရှင်းရမလုပ်နိုင်ဘူးဆရာသမားတွေကတန်ရှင်းလုပ်ပြရအဲ့တော့သူဆရာသမားတရင်သုံးဖို့ကျင်းဖို့နေရာတွေတန်ရှင်းလို့ဆရာသမားသွားလျှောက်ဆရာသမားကအိမ်မှာဥပ္ပဆရာတော် တာမဏေကိုရင်ကိုရင်တော့ကောအိယာနေရတန်ရှင်းလုံနိုင်လားမမဗျာညင်းနဲ့သွားရတယ်ဒီတော့မလုံနိုင်တော့ပါအဲအဲ့ဒီလိုဆိုရင်တော့ကွကျန်နေရတော့မလုံတော့တယ်ညင်းလဲနဲ့လာပြီးတော့ငါရဲ့ခရင်အနီးနာမှာပဲအဲ့ဆိုသူခရင်အနီးနာမှာအိတ်ခိုင်းတာသူ့နေရာအနီးပတ်ဝန်းကျင်ပေါ့သူ့အနီးနာမှာပါပဲခရင်လို့တော့မပါပါဘူးသူ့အနီးနာမှာချိန်ခိုင်းအိတ်ခိုင်းတယ်အဲ့တော့ကိုရင်ရကြရဟန္တာဖြစ်သွားပြီ ဟိုဆရာကြီးကတော့ဥပဒေဆရာဆရာကြီးဆရာတော်ရှင်တိတ်တကြီးကတော့ရှင်တိတ်တမထေမြတ်ကြီးပုဂ္ဂိုလ်ကတော့ပုထုဇဉ်ဖြတ်နေပုထုဇဉ်ဖြတ်ခီးရတဲ့ပင်ပန်းလာတဲ့ခါကျတော့အိတ်တာနေခါတဲ့အိတ်ပြောင်းသွားတယ်ဘာမှမစင်တော့တာမဏိငေကသူကရဟန္တာဖြစ်သွားပြီရဟန္တာဖြစ်တော့သိက္ခာပုဒ်တွေကိုလည်းသူကနားလေတယ်ဘာဖြစ်လို့ပိဋကသုံးပုံအကုန်လုံးသူကကျွမ်းကျင်သွားတော့ဝီနည်းတွေကအကုန်နားလေတယ်ဘာစဉ်းစားလဲ ငါဟာတဲ့ဥပိ္ပဇေဆရာတော်နဲ့အတူတူကအိတ်မယ်ဆိုဘုန်းကြီးတွေကဘုန်းကြီးတို့တွေကဒီကတိလေးဘုန်းကြီးတို့လောကမှာလည်းအများကြီးပြဿနာတက်တယ်ဒီလိုတွေကမာတွေကအဲရဟန်းဒကာဓမ္မတွေဆိုတညမှာမိတ်ကောင်းဒါကိုတော့သိတယ်ပေါ့ဗျာယဟန်တာမဏိလည်းနှစ်ညသုံးညပဲအိတ်ကောင်းတယ်ဒီတဲ့အိတ်လို့မရဘူးဒါတွေရှိသေးတယ်တတ်တတ်မှတ်ပါတယ်နော်အဲ့ဒီရတယ်တခါတလေအဲ့ဒီမျိုးသမီးနဲ့ပဲမိတ်ကောင်းတာတော့ပဲခေါင်းကြိုက်ပြောတယ်ကြံရရလည်းအတူတူပဲကပ်ပြရည် အဲ့လိုအဲ့တော့ဘာလုပ်လို့ရလဲဆိုတော့မနေ့စောစောအာယုံမတက်မီထလို့ရတယ်အဲ့ဒီကမှာလေရင်ပေါ်မှာလည်းအတူတူပဲအိမ်မှာလည်းအမျိုးသမီးတွေပါတာအဲ့တော့သူကအဲ့ဒီကမှာ ခြေတော်ကိုကြမ်းမြင်မှာထိပြီးတော့ခြေတော်ကိုလွတ်ပြီးအိတ်လို့မရအောင်ခြေတော်ကိုလွတ်အိတ်လို့ရင်တော့အိတ်တယ်ဆိုတဲ့သဘောမျိုးတက်ရောက်တယ်ခြေတော်ကိုကြမ်းမြင်မှာထိပြီးအိတ်လို့ရတယ်သို့မဟုတ်အာယုံမတက်ခင်မှာထားလို့ရတယ်ဒါမျိုးအဲ့တော့ ကိုရင်လေးကရဟန္တာဆိုတော့ဆင်ញင်စဉ်းစားတယ်အင်းငါဒီဆရာသမားအနေနဲ့ဓမ္မတရားကြီးကြောင်းမှာအိတ်ခံမယ်ဆိုရင်ငါဝိဇ္ဇစကဓာတေယအပတတကယ်တမ်းကိုရင်သားမနဲ့ည3ညကြီးကောင်းပါတယ်ကိုရင်ကတော့သူဆရာတော်ဝိနည်းကံလေးစားတဲ့အတွက်ငါအဲ့တော့ဆရာသမားနဲ့အတူမိတ်တော်ဘူးသူကတရားအားထုတ်တာလျှောက်မဲ့အိဖက်နဲ့ထိုင်ပြီးတော့တရားနဲ့နေတာ မနေ့ကျတော့ဥပိ္ပဇေဆရာတော်ကလည်းသူကလည်းဝီနီးထိုတဲ့ပုံကိုဗျဝီနီးထိုတဲ့ပုံကတော့မနေ့အာယုံမတက်ပြီနိုးလာနိုးလာတော့ရက်တောင်ပါတယ်ဗျဘယ်လိုရက်တောင်မှတော့ဘုန်းကြီးတို့မပါဘူးရက်တောင်နဲ့ဟဲ့ကိုရင် ထားတော့ဆိုသူကလည်းရှင်မူတူနဲ့ဒီရက်တောင်နဲ့ဒီလိုပုတ်နိုးထိုးနိုးလာလည်းဖြစ်မယ်ဘယ်လိုနိုးလဲမသိဘူးအဲ့မှာမျက်စိတစ်ဖက်သွားဟိုကထိုင်မှနေတာလေမိရလည်းမရှိတော့မျက်စိထိုးမိတာအဲ့မျက်စိတစ်ဖက်ကွယ်သွားတယ်တာမဏိကရဟန္တာဖြစ်တော့သိခံနိုင်တော့ဘာမှမပြောဘူး ဒီဥပ္ပဇ္ဇဆရာနှုတ်တော့ထတယ်ထပြီးတော့ဥပ္ပဇ္ဇဆရာတော်အတွက်ဘုန်းကြီးတို့ဒါနလောကမှာကဥပ္ပဇ္ဇဆရာတော်အတွက်တောင်းရည်သုံးရည်ဒီမျက်နာသိရည်အကုန်လုံးလုပ်ပေးရတယ်လေပြီးတော့ကိုရင်လေးကဆရာသမားတွေမျက်နာသုံးရည်သိရည်အဲ့လိုမျိုးလုပ်ပေးလုပ်ရင်းနဲ့ကတ်တဲ့ခါကျဒီမျက်စိကလည်းသွေးတွေကကြာတော့ပိတ်ပြီးတော့ဒီလိုတစ်ဖက်တည်းလာကတ်တော့အဲ့ဒီခါကျတော့ဥပ္ပဇ္ဇဆရာကြီးကမသိရှာမသိတော့ဟဲ့ ကိုရင်ဥပဒေဆရာကိုဆရာသမားဆိုလက်တစ်ဖက်တည်းမပေးကောင်းဘူးလေအဲ့ဒီခါကျမှကိုရင်ကအကြောင်းဆုံးရှောက်တာရှောက်မှလည်းဥပဒေဆရာရဲ့အဲ့မှာစိတ်ထဲမှာအလွန်ထိတ်လန့်တုန်လှုပ်သွားအာအဲ့မှာခမာကြီးမေဒီမှာ သူစာအတိုင်းပြောပါမယ်ခမာကြီးမေပုရိတပ်ပုရိတာသူတို့ကောငါ့ကိုသိခံပါနာမေတာနာသာနာပြီငါကိုရင်လေးသူတို့ကောကိုရင်လေးမျက်စိပြတ်သွားတာလုံးဝမသိခဲ့ပါဘူးတဲ့အောက်တယောမေဟောဤ အဲ့ဒီလိုမတိမိုက်မှားတဲ့အတွက်ကိုရင်တပီတော့ခွန့်လွတ်ပါဆိုရှစ်ခုတ်ကတော့တောင်းပါတယ်။ဟိုကရေရသူတော်ကောင်းမှ ဖြတ်မှအဲ့ရောက်မှသိတယ်။ဒီမျက်စိကြီးတစ်ဖက်ကန်းနေတာကိုဒါကိုသိခံနိုင်တော့တာမန်ပဲဘယ်သိခံမလွယ်ပါ။အဲ့တော့တာမဏေငယ်လေးရဲ့လျှောက်ပါလေရှင်ဘုရားတဲ့တပီတော့တပီတော့ဖြစ်ကြောင်းကိုအကုန်လျှောက်ထားခြင်းဟာဒီလိုဆရာသမားကြော့စီကြော့ဖို့ကတော့စီလို့လည်းအတွက်တပီတော့ကဒီလိုလျှောက်တာမဟုတ်ပါဘူးတဲ့ အရှင်ဘုရားဒီခုလိုစိတ်ဆင်းရဲမဖြစ်အောင်ရှောက်ထားခြင်းကိစ္စဖြစ်ပါတယ်အခုဒီလိုဖြစ်ရတဲ့ကိစ္စမှာအရှင်ဘုရားမှာလည်းပြည့်မရှိပါဘူးတော့တပည့်တော်လည်းလက်ရှိဘဝမှာအပြည့်မရှိဘူးအမှန်စင်းစင်းကတော့တန်တရားဝတ်တွေအပြည့်ဟိုဘဝတန်တရားအဆက်ဆက်တွေပြုလုပ်ခတဲ့အပြည့်ပဲဒါကိုပြောဘာမှလည်းအရှင်ဘုရားကြောင်းကြမပူပါဘူးမှုမဖြစ်ပါနဲ့ တပည့်တော်စိတ်ထဲမှာစိတ်နှလုံးတပည့်တော်အတွက်ဒီလိုစိတ်နှလုံးမချမ်းသာဖြစ်စေလို့လို့တပည့်တော်လျှောက်ထားခြင်းမဟုတ်ပါဘူးဘယ်လိုလျှောက်လျှောက်ဥပဒေဆရာတော်ကြီးကတော့စိတ်ဆင်းရဲရှာတာပါလေသူတပည့်လေးလည်းဖြစ်တယ်အရိယာသူတော်ကောင်းလည်းဟိုပြစ်မှားသလိုဖြစ်တဲ့ခါကျတော့နော်အဲဒီမှာလည်းဘုန်းကြီးတို့တွေပြဿနာငြင်းအောင်တော့လုပ်တင်တာပေါ့လေပြဿနာတစ်ခုခုနော်ငြင်းအောင်ပြောကြရင်ကောင်းတယ်ငြင်းအောင်လုပ်ကြရင်ကောင်းတယ်ငြင်းအောင်ဘုန်းကြီးဘုန်းကြီးပါအောင်ပေါ့လေပါပြဿနာတက်တဲ့ ငြိမ်အောင်ပြောတတ်ဆိုတိုင်းကိုယ်အတွက်လည်းကောင်းတယ်အများအတွက်လည်းကောင်းတယ်ကိုယ်စကားတစ်လုံးကြောင့်အများကမငြိမ်တာတွေဖြစ်လာရင်ဘုန်းကြီးတို့လည်းမကောင်းဘူးသူတို့မှမကောင်းဘူးဘုန်းကြီးတို့အရင်တုန်းကယတနာလေးတခုပေါ့ဘုန်းကြီးတို့မဆလခေဥစဉ်လင်ခေမှာတန်ခါအစည်းအဝေးတွေစပေါ်ပါအချိန်တော့ဘုန်းကြီးတို့မန္တလေးနေကစားတန်ခါအစည်းအဝေးတွေမပေါ်သေးတန်ခါဖွဲ့စည်းတွေမပေါ်သေးဘူးတနေ့နဲ့နှစ်နှစ်လောက်ကြာမှတန်ခါဖွဲ့စည်းတွေပေါ်လာတယ် ံဃာစိတ်ဖွဲ့စည်းတွေပေါ်လာမှတန်ဃာတွေတချို့အတင်းအရေးယူတာတွေရှိတာပေါ့လူစိတ်နဲ့တကရေးယူကြောင်းတချို့မှားတာတွေလည်းအများကြီးဖြစ်ခဲ့အဲသတင်းစာတွေလည်းပါတော့ဘယ်ဘုန်းကြီးကဘာပြလို့ထွက်လဲပြန်ဘာခံရပါဘာလဲဆုံးနေတာဟုတ်တာတွေလည်းရှိတယ်မဟုတ်တာတွေလည်းရှိတယ်ပြဿနာတွေအလိုတွေဖြစ်ကောင်းအဲကြတော့တချို့ဟုတ်လို့ပေါ်သွားတဲ့ပုံကုမျိုးတွေပါတယ်ဟာဘယ်ဘုန်းကြီးကဘာမှုပေါ်လို့ဖန်ခံရပြီးတယ်ဘယ်လဲရောက်ပြန်ပြီးတယ်အဲလိုမျိုးအပြစ်တွေပြောကြဆိုကြ အဲ့ဒီမှာမာစီဆရာတော်ကြီးကဘာကောက်ချက်ချလဲသူအဲ့ဒီလိုဟာတွေလည်းပါတယ်နောက်ဘုန်းကြီးတော်ကပဲမျိုးသမီးလည်းဘလို့ဖြစ်တယ်ဆိုရင်ဒီမျိုးသမီးလည်းပြစ်တယ်ဘုန်းကြီးလည်းပြစ်တယ်နာမျိုးကြီးဒါမျိုးကြီးကြားလာမာစီဆရာတော်ကြီးဘာပြောလဲအဲအဲ့ဒီပုံကိုယ်ကြီးပြစ်မတင်ကြနဲ့ကိလေသာတွေဒါပြစ်တင်ကြဘူးဒီကိလေသာတွေမထိန်နိုင်လို့ဒါတွေကအမျိုးသမီးကလည်းဒီလိုဖြစ်ရတာဘုန်းကြီးကလည်းဒီလိုဖြစ်ရတယ်အဲအဲ့ဒါမျိုးကြီးအခုလည်းအဓိကကတော့ဒီပြဿနာသက်တာခွင့်ရအောင်ဆင်ញံနှလုံးသွင်းတဲ့နေပါပဲ ခုနကကိုရင်လေးကသူ့ဆရာကိုအပြစ်ဟိုစိတ်ထဲမှာသူ့မှာအပြစ်ကြီးလို့ခံစားရတာ။ဒါကြောင့်မို့အရှင်ဘုရားအရှင်ဘုရားအတွက်လည်းအပြစ်မရှိပါဘူးဒီရောအတွက်လည်းအပြစ်မရှိပါဘူး။ဒါတွေကတကယ်တမ်းကျတန်ဆရာဘွားဆက်ဆက်ကဖြစ်ခဲ့တဲ့အကျိုးဆက်တွေပဲ။ဟိုတုန်းကကျိုးလုံလို့ဒီကနေ့မှအကျိုးပေးတာ။ဒီလိုဆင်ញင်တက်တာတာပေါ့နော်။အဲ့ဒီမှဒါပေါ့။အဲတာမဏိငယ်လေးကဘလောက်ပဲနှစ်သိမ့်ပေးမယ်လို့တဲ့။ဒီဝိဇ္ဇေမထေမြတ်ကျက်သက်တာရမရဘူး။ နောက်ပိုင်းကျတော့ဒီအထောက်ကိုသူကိုယ်တိုင်ပဲဆွဲတော့သူကိုယ်တိုင်ဆွဲပြီးဘုရားကျောင်းတော့သွားတော့တာဘုရားကျောင်းတော်ရောက်တဲ့ကဘုရားကြီးရောက်တော့သေချာရှ िख ိုးထားပြီးတော့ရှောက်ပါတယ်အဲတော့မြတ်စွာဘုရားထုံးစံအတိုင်းမေးပါနေနေကောင်းပါရလားခစ္စည်းကမဏိယจิตတနေကောင်းရလားဆွမ်းနေမြတ်တာရလားနော်ဣရိယာပုတ်တွေမြတ်တာရလားဒါဘုရားမေးနေချာစကလုံးနေပါမေးတယ်ဟောတပြီးတော့ဒီဆွမ်းသင်္ကန်းကြီးတော့မြတ်တာပါတယ်ဗျာတဲ့ဒါမြဲစိတ်မချမ်းသာမှုတွေခံစားပါတယ်ဗျာ ။ဘာဖြစ်လို့လဲဒီတာမဏေငယ်လို့စိတ်ချကြီးမြတ်တဲ့ပုဂ္ဂိုလ်ဒီပြောတသက်မှာတခါမှမတွေ့ဘူးပါဘူး။ခုနဖြစ်ကြောင်းကုံစင်နဲ့ကုံလျှောက်ထားပါ။အဲ့ဒီခါမှာမြတ်စွာဘုရားကဒီပုဂ္ဂိုလ်ဟာယန္တာဆိုတဲ့သဘောမျိုးဟောဗုဒ္ဓကจิตာတဲ့ယန္တာပုဂ္ဂိုလ်လိုမြည်သည်တဝုတ္တရအမျက်ဒေါသတဝုတ္တရပေါ်မှာမျက်ဒေါသဘယ်တော့မှမထွက်ဘူးမပြတ်မှားဘူးပေါ့ စိတ်တည်ငြိမ်တည်တည်ငြိမ်ငြိမ်နဲ့တည်ငြိမ်တဲ့အိရိစိတ်ထားရှိတယ်ဒါလေးအတွက်ရည်ရွယ်ပြီးတဏ္ဍာတတ္တမနံဟောတိတန္တာဝါစာယကမ္မပြီးတဲ့အခါကျသမ္မဒိညာဝိမု ക്ത တ္တသဥပတန္တတာတာရိနော နိမန္နမအကြောင်းအဖြစ်ကောင်းစွာသိမိကိလေသာတို့ကလွတ်မြောက်ပြီးတော့ဘေးစာစသည်တို့မရှိခြင်းကြောင့်ငြိမ်းချမ်းပြီးတဲ့လောကရာ၈ပါးလျောက်တွေ့ကြုံလာတဲ့ဖောက်ပြန်ခြင်းကို မရှိပဲသိခံနိုင်တဲ့အရိယပုဂ္ဂိုလ်စိတ်ထားငြိမ်းချမ်းတယ်မုဒ္ဒဝါဒမရှိခြင်းကြောင့်လည်းပြောစကားလည်းငြိမ်းချမ်းတယ်ပါဏာတိပါဒစသည်မရှိကြောင်းလောက်တဲ့တော့ကလည်းငြိမ်းချမ်းတယ်အဲ့လိုဟောလိုက်တယ်အဲ့လိုဟောလိုက်တဲ့အခါကျဒီတိတ်တာမထေရလည်း ပရိတာမိတာပတ္တနဲ့တကွာရဟနာဖြစ်တယ်ဒါဟောသွားတယ်ပေါ့ဗျာနော်ဒီလိုပြောချင်တာဘုန်းကြီးတို့သူတို့ကောင်းစိတ်တာကအင်မတန်ငြိမ်ချမ်းပါတယ်သူတို့ကောင်းဖြတ်သွားရင်ဒါလေးမှဒါမဲ့ဒီခါတာပြောချင်တာဒီအပြောကလည်းတိမ်မွေ့လာတယ်အလောက်ကံကလည်းတိမ်မွေ့လာဘာဖြစ်လို့လဲမုသာဝါဒမရှိတဲ့အတွက်ဒီမှာဓာတ်ရပြောသွားလင်းဒီမရိုးသားတာမရှိဘူးရိုးရိုးသားသားနဲ့ပဲပြောတဲ့အတွက်သူကစိတ်အေးချမ်းအပြောင်းပြန်ပြရင်တော့ဘုန်းကြီးတို့ စိတ်ဓာတ်တွေမယိုသားဘူးအပြောတွေမယိုသားဘူးဆိုဘယ်တော့မှမငြိမ်ချောင်းတစ်သက်လုံးမငြိမ်ချောင်းဘုန်းကြီးပြောရင်တော့ဘုန်းကြီးမငြိမ်ချောင်းဘူးအဲ့ဒါလေးပြောချင်တာပါဘုန်းကြီးတို့တွေဒီကာတာလေးကဘာပြောလဲကိုကဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဘုရားသာဖြစ်လို့ဒီအကုသိုလ်တွေမကင်းနိုင်ပေမဲ့လို့လေကိုအပြောတော့ယူတာပဲစီပေါ့ဘုဒ္ဓဝါဒကင်းမဲ့စီလညာလှည့်ဆောင်ကိုကင်းမဲ့စီရိုးရိုးသားသားလေးပြောနေအောင်ကြိုးစားမယ်ပြီးတော့ခါကျတော့ မုပါဏာရိပါဒစားစီအလုပ်တွေကင်းနေတဲ့အတွက်ကိုလှုပ်တဲ့လောက်ကလည်းငြိမ်ချမ်းနေတောက်မှုခိုးမှုတောက်မှုစားမှုဒါတွေကင်းနေတဲ့အတွက်လှုပ်တဲ့အလုပ်တွေကလည်းငြိမ်ချမ်းနေတယ်ဒီတော့အလုပ်တွေပြောတွေငြိမ်ချမ်းနေပြီဆိုရင်မကောင်းတဲ့စိတ်တွေကလည်းကင်းနေတဲ့ဘိဇာစားစီမရှိတဲ့အတွက်လောဘဒေါသမာမာနတွေမရှိတဲ့စိတ်တွေကလည်းအေးချမ်းနေတယ်အဲ့ဒီလိုငြိမ်းချမ်းအေးချမ်းနေတဲ့ပုံကလောကဓာတ်ကိုသိခံနိုင်တယ် နော်တရားထုတ်တဲ့အကျိုးကအဲ့ဒါလေးလည်းကောင်းတယ်နော်တရားထုတ်တဲ့အခါကျဘုန်းကြီးတို့တွေဒီမုသာဝရစာတရားလည်းကဲမယ်နော်ပါရိပါဒစာတရားလည်းထိမ့်သိမ့်နိုင်မယ်စိတ်တရားလည်းလောဘဒေါသမရှိတော့ငြိမ်းအေးနေမယ်ငြိမ်းနေခုနလောကဓာတ်နေတွေ့လာတဲ့အခါကျတော့ကိုယ်ခန္ဓာရင်ရှိတော့ဘူးအဲ့လိုခန္ဓာရင်ရှိတဲ့တည်းကိုယ်ဘဝလည်းချမ်းသာတယ်သူများဘဝလည်းချမ်းသာစေတယ်ပေါ့အဲ့ဒီတရားတွေဟောလိုက်တော့ခုနကိုယ်လေးရဲ့ဥပ္ပဇ္ဇဆရာတော်အရှင်တိတ်တာမထေမြတ်ကြီးဟာ သူလည်းပရိတာမိတာပတ္တာနဲ့ကွာရဟနာဖြစ်တယ်ဝိရုကြောင့်နေအများကြီးပေါ့နောက်တစ်ခုလည်းခြုံပြောပါမယ်ရှင်သာရိပုတ္တရာတစ်ဖက်တန်ကိစ္စတာမဏိဆိုတာမကြမကြနာဘူးပါလိမ့်မယ်ဒီကိုရင်လေးကလည်းရှင်သာရိပုတ္တရာကိုရောမြတ်ကြီးကဒီကေတာလောမှာနခရဏတဆောသူတဆပစ္စကမ္မထာမယ်တောက်တိမျိုးစီတုံးကြောင်းမှာဒီကမ္မထာနဲ့သင်ပေးနေဆန်ချနော်ခေါင်းရိပ်ရင်နဲ့ ကိုရင်ခေါင်းရိပ်ပေးလိုက်တာအဲ့ဒီမှာပဲယဟန္တာဖြစ်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ကဘာမပြောစီခြင်းလဲဆိုအာမင်းကသမထကမ္မထာယောကငါမှဝိပဿနာငါတို့ကဝိပဿနာပဲရှုတတ်တယ်ဒါမျိုးတွေပြောကြသမထဆိုတော့ဘုန်းကြီးတို့ဟောတာမဟုတ်ဘူးဘုရားဟောတာဝိပဿနာရှုပြလို့ဘုန်းကြီးတို့ကဝိပဿနာဉာဏ်တွေကဆင့်ဆင့်တက်မှာလေခုနလောဘဒေါသတွေနှိမ်နေနိုင်တာလေ ဒီကကိုယ့်အကိုဝိပဿနာတွေအစင်းစင်းလောက်ပါရဲ့ဉာဏ်တွေတက်ပါဆရာသမားဆုံးဖြတ်လို့တက်တာရှိသေးကိုယ့်အကိုတက်တာမဟုတ်ကိုယ့်အကိုသိတာမဟုတ်ဘူးအဲ့ဒါလည်းပြဿနာရှိသေးတယ်အဲ့ဒီခါကျရင်ဒီခန္ဓာကိုယ်ပေါ်မှာဟိုဘုန်းကြီးဟိုမှာကမ္မထာတော်ပြနေမှာဒေါသလည်းကြီးနေတယ်နည်းနည်းမှကြီးမကောင်းဘူးလောဘလည်းကြီးနေတယ်နည်းနည်းမှကြီးမကောင်းဘူးဒါကိုပြောချင်တယ်ဒီကလေးတွေဒီမကြီးတို့ဒီကကြီးတို့လောကအာကျမဘာသောတာပန်ဖြစ်နေပြီ သူကတော့တရားကျမကတော့ဇံရနေပြီသူတို့လုပ်တယ်တော့သူအပြုတ်မှုကြီးတော့လေတခုမှမကြိုက်တော့ဆရာသမားလည်းကုန်ကြတယ်ဘယ်ရိတ်တာအထုတ်ခဲ့လဲဆိုဆရာသမားကဒုက္ခဖြစ်ကိုလည်းသိခါကြတယ်ပေါ့နော်အဲ့လိုမျိုးမဖြစ်စေချင်ပါဘူးညအဓိကဒီမှာကြည်လိုက်ပေါ့တကယ်အဲဉာဏ်ဖွဉာဏ်ရတော့တကယ်ဝိပဿနာဉာဏ်နေဖြစ်သွားရင်ဒါတွေကတိမ်မွေ့သွားအရိယာမဲတွေရသွားတကယ်တိမ်မွေ့သွားတယ်အဲ့ဒါလေးပြောချင်တာအဲမယ မရရင်တော့ဘယ်တိမ်မွေးမှုဖြစ်မလဲဗျာဒါလေးသတိထားဖို့ပါနောက်ဒီမှာတစ်ဆက်ပြပေါ့နော်နည်းနည်းချိန်ကြနေတော့ဒီဒါကကိုရင်လေးနဲ့ပတ်သက်တဲ့ဒသပြေစာကမ္မရာဆင်ញင်စီပြန်လို့ယ ahanan ဖြစ်တဲ့ဆိုတဲ့အကြောင်းပေါ့နော်ခုနမထေမြတ်ကြီးကတော့တခြားတရားတွေဟောခြင်းကြောင့်ဘုရားရှင်လက်ထက်မှာနာမည်ကြီးမထေရပါရှင်ရှင်ကိုဝန်ဂိတမထေရဆိုတာသူကစမ်းကြဲတဲ့ ဉာဏ်ပြိပံရှိတဲ့ပုဂ္ဂိုလ်အေရတဲ့ရတဲ့ပုဂ္ဂိုလ်ပဲရှင်ဝဂီတိကလူဘဝတုန်းကတာဝတိမြို့မှာဝန်ဂိတလူလင်းဆိုထင်ရှားတယ်သူကဗာလဲသောဝတိတမန္တန်ဆိုတည်သွားတဲ့ဥကောင်းကုံပေါ့တည်သွားတဲ့ပုဂ္ဂိုလ်ကောင်းကုံ၃နှစ်လောက်တည်သွားတဲ့ဥကောင်းကုံသူလက်သေးနဲ့ဒီလိုခောက်ခြင်းဟာဒီပုဂ္ဂိုလ်ကဘယ်ရောက်သွားပြီလူဘဝပြန်ရောက်နေတယ်ဒိဋ္ဌံဘဝရောက်နေတယ် နတ်ဘဝရောက်နေဒီလိုဟောနိုင်တယ်နော်အဲ့လိုနေနေနေဒီနေ့ကျတော့ဒီဘုရားနဲ့တွေ့ရဘုရားနဲ့တွေ့တဲ့အခါကျဘုရားနဲ့တွေ့တော့ဘာဓပညာတတ်လဲဆိုလူလဲလူငယ်ကတပြည့်တော့ဘာဓပညာတွေတတ်တယ်ဘာညာခါကြောကြောရှောင်းတယ်ပြီးတော့မြတ်စွာဘုရားဥကောင်းသုံးကုန်ဖန်ဆင်းပေးတယ်ဥကောင်းကုန်တစ်ခုကဘာလဲဆိုငရဲပြည်မှာဖြစ်တဲ့ပုံကိုရဲ့ဥကောင်းကုန်တစ်ခုနော်လူပြည်မှာဖြစ်တဲ့ပုံကိုရဲ့ဥကောင်းကုန်တစ်ခုနတ်ပြည်မှာဖြစ်တဲ့ပုံကိုဥကောင်းကုန်တစ်ခု ပရိနိဗ္ဗာန်စံပြီးတဲ့ရဟန္တာပုဂ္ဂိုလ်ဥကောင်းဝန်တစ်ခု၄ခုမြတ်စွာဘုရားဖန်ခဲ့အဲတော့ရှေ့ကငရဲပြည်မှာပြတဲ့ဥကောင်းဝန်သူကလက်သားလေးနဲ့တူခေါက်ဒါလည်းမှောင်ဟောနိုင်တယ်လူပြည်မှာဖြစ်တဲ့ဥကောင်းကုန်လည်းမှောင်ခောက်ပြီးဟောနိုင်တယ်နတ်ပြည်မှာဖြစ်တဲ့ဥကောင်းကုန်လည်းလက်သေးလေးနဲ့ခောက်ပြီးဟောတယ်ယဟန္တာရဲ့ဥကောင်းကုန်ကြဘလို့ခောက်ခောက်သူကမဟောနိုင်တော့ရှေ့မှာဘယ်မှမမကြဘယ်ပုံမှမှမဖြစ်တာသူညာအဲ့လိုအဲ့ဒါတွေသင်ထားတာမရှိဘူး ဘလို့မှမဖြစ်နိုင်တဲ့အခါကျသူကဘာဖြစ်လာလဲဟာဒီပညာရောက်ငါလေ့လာမှာပဲငါတွေဗုဒ္ဓပို့ပြီးတော့မန္တန်ပို့တတ်နေတယ်ပေါ့နေရာနေသူကမန္တန်လဲတယ်လို့ကြောင်းသူသူမန္တန်လဲဖះပေးမယ်ပေါ့ဖះတတ်တဲ့မန္တန်လဲသူပေးပါပေါ့လဲလဲတဲ့သဘောမျိုးနဲ့ရှောက်တာဖះကမလဲလဲပဲနဲ့သူဖះတတ်ထားတဲ့မန္တန်မေတ္တာနဲ့ပြီးမယ်ဒါပေမဲ့လို့လေပညာသင်ရင်တော့ကျင့်ဝတ်စည်းကမ်းတော့လိုက်နာရမယ် ဘယ်လိုလိုက်နာမလဲသူသူနဲ့အသွင်တူမှသင်ပေးတယ်ရောင်းဝဲရမယ်လို့ပြောတာဗုဒ္ဓနဲ့အသွင်တူမှပေးနိုင်မယ်အသွင်မတူမပေးဘူးတဲ့သွင်တူမဲ့ဆိုရင်တော့မေတ္တာနဲ့သင်ပေးမယ်အဲ့ဒီချိန်မှာဒီဖရာရဲ့ဤမှာនិရောဓကပ္ပဆိုတဲ့ယန္တာမထေမြတ်ကရှိတယ်မြတ်စွာဘုရားនិရောဓကပ္ပယန္တာမထေမြတ်ကိုဝင်ကိတာကိုသူကအဲ့လိုဆိုရင်ရှင်ပြုကယဟန်ခံပါမယ်ဆိုတော့ အဲအဲ့ဒီလိုဆိုရင်တဲ့သူ့ကိုတစ္ဆပြစ္ဆကမ္မဋ္ဌာန်းသင်ပေးပြီးတော့ရှင်းရန်ပြုတ်ခိုင်းတယ်ပြီးမှဗုဒ္ဓကရှင်ရင်ဝိသဘာလို့လဲ32ခုတာတုဋိန္ဒကာရကာယကရတတိကမ္မဋ္ဌာန်းသင်ပေးတယ်အဲ့ဒါသင်ပေးပြီးတော့ဝိပဿနာဆက်ရှုခိုင်းတယ်အဲ့ဒီပုဂ္ဂိုလ်ကနောက်32ခုတာကမ္မဋ္ဌာန်းဆင်ញင်စီပြဝိပဿနာကုဝိပဿနာကုပြီးတော့ယ ahanan ဖြစ်သွားတယ်နော်အဲ့တော့သူဟာဘုန်းကြီးတို့ဒါနလောကမှာအင်မတန်ထင်ရှားတယ်နော် ပါဠိကာတာစာဆိုပေါ့လေပါဠိကာတာလေးစီခုံးပြီးတော့စာဆိုတဲ့နေရာပါဠိကာတာလေးရုပ်ဖတ်ပူဇော်ပြီးတဲ့နေရာရုပ်ဖတ်ပူဇော်တဲ့နေရာမှာဣတရေရတယ်ဉာဏ်ပညာထက်မြက်တဲ့စမ်းကြဲတယ်ပေါ့ဒါကိုလည်းရှိပြီးတော့ဘုန်းကြီးတို့ဟိုဓမ္မပဒမှာမာရိကာဟိုထုဆိုဘုန်းကြီးဟိုပရိကံအကြောင်းကပြောခဲ့ပါတယ်အဲ့ဒီမှာလည်းမထူဘူးတန်ခါပါ60ဆရာဒီ32ခုတတပွားပါလေ 32ခုတ္တသာဆင်ញင်စီပြောင်းတယ်ပြီးတော့ဒီ32ခုတ္တသာရဲ့ဓာတ်တဘာဝတွေမှာဖြစ်ပြမြင်အောင်ရှုတယ်အနေဆာမြင်အောင်ရှုမယ်အနေဆာမြင်တကြွဉာဏ်ပညာထက်ပြီးတော့ဒုက္ခလည်းမြင်အနတ္တလည်းမြင်အဲ့လိုဝိပဿနာဉာဏ်နဲ့ဆင်ញင်တက်ပြီးတော့ဉာဏ်နာဖြစ်သွားတယ်အများကြီးပဲပြီးတော့ပြောချင်တာကဝိပဿနာအထုတ်တဲ့အခါကျဝိပဿနာဉာဏ်တွေတကယ်ဖြစ်ရင်တော့ဒီခန္ဓာကိုယ်ကြီးပေါ်မှာယုံမုန်းတာတွေဖြစ်ပါတယ်ဝိပဿနာဉာဏ်တွေမဖြစ်ရင်တော့ဘလောက်အထုတ်တော့ဒီတိုင်းမှာပေါ့မပြောင်းနိုင်ဘူးเนาะ ဒီကမ္မထံကြဓာတ်ရအပြစ်မြင်ရတယ်မြင်လွယ်တယ်ဒါကြောင့်ဘုန်းကြီးတို့ရှုစေချင်တာကြည့်လိုက်လေဒကာကြီးတို့ဒကာကြီးဘောင်ခင်တို့ဆိုဒါဆပင်တွေဆိုဒီမှာဘုန်းကြီးတို့ကတော့အများကြီးချိန်တယ်။ဒါကြီးတို့ဒီဆပင်ကြီးရတယ်ဘာမှနှစ်သက်ဆိုခဏဝေးအသက်ကြီးလာလေပိုသိတာလေနော်ဒီမှာဘုန်းကြီးတို့သက်ကြီးတဲ့ပုံအများကြီးတွေ့။ဟိုခဏဝေးကဘာမှကောင်းတာမရှိဘူး။ခဏဝေးက32ပုံပုံရှုလိုက်တာလေအပြစ်မြင်လွယ်တယ်ဗျ။ဒါကိုပြောချင်တာ အာဒါသမထပဲဆိုခြေကံပြီးငြင်းနေပြီးတဲ့အခါကျကိုကဘာလောဘမှမထိန်နဲ့ဘာဒေါသမှမထိန်နဲ့ခန္ဓာကိုယ်အပြစ်မြင်လာရင်ဒီလောဘကထိုက်လျောက်ထိန်နိုင်လာတယ်ဗျလူကကိုယ့်အကိုချစ်ဆုံးမယ်ကိုယ်ခန္ဓာကိုပြည့်မြင်သူများခန္ဓာကိုတော့ပြည့်ကလွယ်တယ်ဟုတ်လားဥမာတခါရကရုံးပို့ကြည့်နေကောင်းဆပင်မရှိဒါပဲလေဒီဆပင်တွေအပြည့်ဟာမြင်လွယ်တယ်အဲကြောင့်ရအောင်လဲကြက်စစ်ခြင်းနဲ့နော် ပြီးတဲ့ခါကျဘုန်းကြီးတို့ဆင်ញင်မဲ့နည်းနည်းနည်းနည်းဆင်ញင်ခိုင်းမယ်ဒါသူပြောသူလို့လို့ရသွားမယ်။ကဲဒီနေ့ဒီလောက်နဲ့ဆုံးသတ်မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကျင့်ကြံပွားများအထောက်နိုင်ကြသဖြင့်မဲ့ညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။